ကျေးဇူးတော်ရှင်အေကမဟာပန္တိတမောဂုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်12ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောရှင်အနုရာဒယဟန်အားဘုရားကဒိဋ္ဌိနှင့်ဝိသိကိစ္စခွာပေးပုံတရားတော်ကိုရမေကြီးကခန္ဓာ၅ပါးကိုသိကျင်လို့ရှိရင်ကွာတဲ့ယောပရိစ္ဆသမုပ္ပါဒံပတ္တိသောဓမ္မံပတ္တိ ပဋိစ္စသမုပ္ပါဒသူ့အကြောင်းကိုသိမှသာရင်အကျိုးဖြစ်တဲ့ခန္ဓာသိတယ်ကွာအကြောင်းကိုမသိလို့ရှိရင်အကျိုးဖြစ်တဲ့ခန္ဓာမသိဘူးဆိုတော့အလုံးကဓမ္မတွေဒီစကားမကြားဘူးတော့ခန္ဓာ၅ပါးသိကြလို့ရှိရင်ဖြင့်အကြောင်းပရိစ္ဆသမုပ္ပါအရင်သိအောင် လုပ်ပြီဓမ္မအကျိုးဖြစ်တဲ့ခန္ဓာ၅ပါးသိမယ် အကြောင်းကို မသိလို့ရှိရင်ဖြင့်အကျိုးခန္ဓာကိုမသိဘူးဒါဖြင့်ဒါစာစကားဖြစ်နေတော့မြန်မာစကားနဲ့ရှင်းရှင်းပြောကြပါစို့လို့ဆိုတော့ဥမာမေဒဂရမရေသနာခန္ဓာ၅ပါးရှိ ရှိပေမဲ့သူသည် ရှိတာနေတာပဲတဲ့မသိသေးဘူး ဘာဖြစ်လို့မသိပါလိမ့်မလို့လို့မေးတဲ့အခါကျတော့မှဥက္ကမောကြီးအကြောင်းကိုမသိလို့ခန္ဓာ၅ပါးတည်းတော့အကျိုးမသိတာပဲမှန်ပါဗျာတရားဓမ္မတို့ခန္ဓာ၅ပါးသိခြင်းအကြောင်းပရိစ္ဆေသမုပ္ပါအရင်သိအောင်လုပ်ရမယ်ဘယ်လိုမှတ်ကြမလဲအကြောင်းပရိစ္ဆေသမုပ္ပါအရင်သိအောင်လုပ်ရမယ်ဗျာကောင်းပြီဒါပြန်အကြောင်းပရိစ္ဆေသမုပ္ပါအရင်သိအောင်လုပ်ရမယ်လို့တရားဓမ္မတွေမှတ်ထားပါနော်ခန္ဓာသိခြင်းလို့ရှိရင်ဘာသိအောင်လုပ်ရမလဲအကြောင်းပရိစ္ဆေသမုပ္ပါ အကြောင်းပရိစ္ဆေသမုပ္ပါသိအောင် လုပ်တော့မှခန္ဓာဆိုတဲ့ဥစ္စာတော့သိလာပါတယ်လို့ဆိုတော့ဥက္ကမောင်ရေဒီဥစ္စာသူတို့လည်းလည်းကြားရတာပဲမှတ်တာပေါ့မှန်ပါပါတချို့ကခန္ဓာသိပြီးရောခန္ဓာသိရင်အိဋ္ဌတွေ့မှာပဲတွေ့လို့ရှိရင်ဖြင့်နိဗ္ဗာန်ရောက်နိုင်တာပဲဒီလိုအောင်းလိုက်ကြတယ်ဘုရားသခင်ကိုရမကြီးကဟတ္တိပတော် ဗရောပမသုတ်ဆိုတော့စင်ရှည်ရနဲ့တူတဲ့သုတ်ဆိုပြီးဟောတဲ့နေရာကြတော့ခန္ဓာသိကျင်လို့ရှိရင်ဖြင့်ယောပရိစ္ဆေသမုပ္ပါဒံပတ္တိယောကျင်ပုဂ္ဂိုလ်ပရိစ္ဆေသမုပ္ပါဒံဖြစ်ကြောင်းပရိစ္ဆေသမုပ္ပါဆိုတာဖြစ်ကြောင်းနော်ယောကျင်ပုဂ္ဂိုလ်ဒီပရိစ္ဆေသမုပ္ပါဒံပရိစ္ဆေသမုပ္ပါကိုပတ္တိမြင်သောတောပုဂ္ဂိုလ်ဒီဓမ္မခန္ဓာကိုပတ္တိမြင်တာပဲကွာပရိစ္ဆေသမုပ္ပါအကြောင်းကိုမမြင်လို့ရှိရင်ဖြင့်ခန္ဓာမမြင်သေးပါဘူး ဒကာရမတို့ဘယ်လိုအိဗယ်မှတ်ကြမလဲခန္ဓာမသိသေးပါဘူးခန္ဓာမသိသေးဘူးဆိုတော့အကျင့်ပုဂ္ဂိုလ်ဒီပြိဿသမုပ္ပါအကြောင်းမသိသေးထိုပုဂ္ဂိုလ်ကခန္ဓာမသိနိုင်ဘူးกว่าတပည့်ကြအကျင့်ပုဂ္ဂိုလ်ဒီခန္ဓာကိုသိတယ်ထိုပုဂ္ဂိုလ်ကပြိဿသမုပ္ပါအကြောင်းကိုသိလို့သာသိတာပါပဲกว่าတပည့်ကြလားကြပါပါကောင်းပြီဒါဖြင့်ဘုရားက ရှင်သာရိပုတ္တရာလည်းဒီတိုင်းဟောဒါရှင်သာရိပုတ္တရာဟောတဲ့ဟဋ္ဌိပရောမတုတ်ဆိုတာဓမ္မတို့အခုတရားနာနေကြတဲ့ခန္ဓာ၅ပါးဆိုတာပြောတာညာခန္ဓာ၅ပါးအခုဓမ္မတွေအဲဘာနဲ့တရားနာနေကြသလုံးမရင်ခန္ဓာ၅ပါးနဲ့တရားနာနေကြတယ်လို့ဆိုကြမှာပဲဆိုပင်ဆိုညာတော့လေပြောတာညာခန္ဓာ၅ပါးလို့မှတ်လိုက်စမ်းပါဘယ်လိုမှတ်ကြမလဲပြောတာညာခန္ဓာ၅ပါးပါဗျာ ပြောသံကြားခန္ဓာ၅ပါးလို့မှတ်ထားကြပါအဲ့ဒါကသူများပြောသံကြားနဲ့ဓာကြီးကမနေ့ကလည်းဓာယနေ့လည်းဓာကြီးပြောနေတာဒုက္ခမောင်ဓာပြောနေတာမှန်ပါပါမနေ့ကလည်းဓာပဲယနေ့လည်းဓာပဲဒီရှိနေတာကြီးပြောနေတာပေါ့ဗျာစင်စစ်ကတော့မဟုတ်သေးဘူးတဲ့ဓမ္မတို့ယောပရိစ္ဆသမုပ္ပါဒံပတ္တိသောဓမ္မံပတ္တိယောကျင်ပုဂ္ဂိုလ်သည်ပရိစ္ဆသမုပ္ပါဒံ ပရိစ္ဆသမုပ္ပါဒံဖြစ်ကြောင်းပရိစ္ဆသမုပ္ပါကိုပတ္တိမြင်သိသောတပုဂ္ဂိုလ်သည်ဓမ္မခန္ဓာကိုပတ္တိမြင်အကြောင်းသိသူဖြစ်ကြောင်းသိမှာအော်အခုပေါ်လာတဲ့ခန္ဓာပါလားလို့သိတယ်မှန်ပါပါဂိုင်းဒါဖြင့်အကြောင်းသိမှခန္ဓာသိတယ်ဆိုကြစို့ခန္ဓာသိတဲ့ပုဂ္ဂိုလ်ကအကြောင်းသိလို့သိတာပဲလို့လည်းပြောင်းပြောင်းပြန်မှတ်လိုက်တာပေါ့မှန်ပါပါ အကြောင်းသိတော့ဘူးခန္ဓာသိပါဘူးခဲခန္ဓာသိတဲ့ပုဂ္ဂိုလ်ကဘာသိလို့သိတာအကြောင်းသိပါဘူးဩဒါဖြင့်ယနေ့တို့ဒီကားလို့ဆိုလို့ရှိရင်ဖြင့်ခန္ဓာသိဖို့အရေးကိုဘုရားကယနေ့သမုတေပိရိကလာမူလပါဏာသပါဠိတော်မှာသူဟောပြီးဒီကလာလာပြန်တော့ဩခန္ဓာသိတဲ့ပုဂ္ဂိုလ်များဘယ်ဒီမျိုးမှခန္ဓာသိဖြစ်ပါလိမ့်မလဲဆိုတာဥက္ကမောင်ရေးကြည့်တာဒါရင်ဘယ်လိုမှတ်ကြမလဲ ကြောင်းသိမှခန္ဓာသိပါအကြောင်းသိမှခန္ဓာသိပါခန္ဓာသိတဲ့ပုဂ္ဂိုလ်ဖြင့်အကြောင်းသိပြီလို့မှတ်လိုက်တာပေါ့မှန်ပါပါကောင်းပြီဒါဖြင့်ဒကာဓမ္မတို့လေးလေးစားစားတရားကိုနာပါနော်နေတိုင်းရှိနေတဲ့ခန္ဓာကြီးခမရတို့တန်တတိမပြတ်တဲ့ခန္ဓာကြီးကိုဆိုလိုရင်းမဟုတ်ဘူး တန်တရီမပြတ်တဲ့ခန္ဓာကြီးကိုဆိုလိုရမဟုတ်ပါဘူးလို့မှတ်ထိုင်စမ်းအခုပေါ်လာတဲ့ခန္ဓာကိုသိမှသာရင်ခန္ဓာသည်အစ်စ်ဖြစ်ပါတယ်တပြန်စာသည်ပြောတာညာသည်ဖြစ်ပါလိမ့်မယ်ဘုက္ကမဘယ်လိုဆိုလဲစာသည်ပြောတာညာသည်စာသည်ပြောတာညာတစ်ဆင့်ညာသည်ဟုတ်လားဗျာမှန်ပါပါဗျာဒီသီကတော့အသီထဲမှာနိဗ္ဗာန်ရောက်တဲ့အသီထဲသွန်းလို့ရပါမရပါဗျာစာသည်ဆိုတာဗိဓကတိ အဲ့ဒါနိဗ္ဗာန်မရောက်နိုင်ဘူးတဲ့မှန်ပါပါဗျာဝေဒကသီလနိဗ္ဗာန်မရောက်နိုင်ဘူးတဲ့ဒကာဓမ္မတို့တဆင်ကြလူသူပြောလူပြောနဲ့ကြားလို့သိတာလေနိဗ္ဗာန်ရောက်တဲ့ခန္ဓာသိမဟုတ်ဘူးတဲ့မဟုတ်ပါဗျာဒါပြန်ပရိစ္ဆေသမုပ္ပါအကြောင်းကတည်ထောင်လိုက်လို့အခုပေါ်လာတဲ့ခန္ဓာအသိမှသာလျှင်ဩနိဗ္ဗာန်ရောက်ကြောင်းသိဖြစ်တော်မယ်သဘောပါကြဗလားပါပါဗျာစဉ်းစားပြီးနားထောင်ပါစဉ်းစားပြီးနားထောင်ပါဒီဥစ္စာ ခမရရှင်တို့တစ်သက်မှတစ်ခါကြားရတာနော်တစ်သက်မှတစ်ခါကြားရတယ်ဆိုတာဥပဒေကပါရမဟုတ်လားတစ်သက်တစ်ခါကြားစာရိကိုလည်းဖះကမလို့ခြင်းဘူးမှန်ပါပါတပတ်ကြတဆင်းကြားသည်ကိုလည်းမလို့ပါဘူးကိုယ့်ဟာကိုယ်ကြံပန်တွေးသည်ကိုလည်းမလို့ခြင်းဘူးတဲ့ယခုအကြောင်းကအခုတည်ထောင်လိုက်လို့ယခုပေါ်လာတဲ့ခန္ဓာတစ်ခုခု သိတဲ့အသိမျိုးကိုသာလင်အော်ဒီเจ้าကြောင့်ကိုအခုပေါ်လာတာဟုတ်သားပဲဆိုတော့ကိုပစ္စကသိမှသာလင်အသိကိုအလိုရှိတယ်မှန်ပါဗျာဘယ်သိလို့ရှိပါလိမ့်မယ်ပစ္စကသိကိုလိုရှိတယ်လို့သေသေးချာချာမှတ်ပါဘာသိကိုလိုရှိပါလိမ့်ပစ္စကသိဆိုတော့ရှုပ်နေနေမှာဆိုတော့ဒကာဓမ္မတို့ကိုညာနဲ့ကိုဒါ အကြောင်းကဖြစ်စေလို့ဟောအခုပေါ်လာတဲ့အကျိုးတရားဟာဟောဒီခန္ဓာဟောတာခန္ဓာပဲလို့ဥပါဒံဒီလိုသိစေချင်တာမှန်ပါဗျာစာသိမလို့ခြင်းဘူးနော်မှန်ပါဗျာစာသိမလို့ခြင်းတဆင်ကြသည်မလို့ခြင်းပါဘူးတဲ့ဘာလို့ခြင်းပါလိမ့်ဗျာပစ္စကသည်ဆိုတော့မှဩဒါခန္ဓာပဲဆိုပြီးသိတယ်အဲ့ဒါမှဒုက္ခသစ္စာသည်ဖြစ်မှာကိုဗျာမှန်ပါဗျာရှင်းမလားရှင်းပါဗျာ လေးလေးစားစားမှတ်ချက်စံပါလို့ဆိုတာသတိပေးလိုက်တယ်လေးလေးစားစားမှတ်ချက်စံပါဆိုတဲ့ဥစ္စာဟာမလွယ်ကူလို့လို့မှတ်ကြမှာနော်မလွယ်ကူလို့ဆိုတော့ခမောင်ကဘုန်းကြီးကလေကြီးကျယ်တယ်လို့ခမောင်ကဒီလိုလည်းမဆိုနဲ့မှန်ပါဗျာငကိုသိကြတာကကျတော့ဟောအခုရှိနေတာခန္ဓာ၅ပါးပဲဒီလိုပြောနေကြတာမှန်ပါဗျာဒီလိုပြောပြီးတကယ်လည်းနေကြတာဒီဥစ္စာကဘာတုံးဆိုတော့ဟုတ် တရားဟောတဲ့ဘုန်းကြီးကသရောင်စာအုပ်ကြည့်တာတကောင်သူပြောလာတာကိုမှန်ပါဗျာဟောဒီအကြောင်းကြောင့်ဟောအခုပေါ်လာတဲ့ခန္ဓာကြတော့သူသိသေးရဲ့လားမသိပါဘူးဒါဖြင့်သူဒီကားလို့စဉ်စာသည်တသင်ရာသည်ဖြစ်နေအဲ့ဒီဒီမျိုးကိုတရားဓမ္မတွေကစဉ်းစားရမယ်တဲ့ဒီဒီမျိုးကတော့ဖြင့်ဒုက္ခသစ္စာသည်မဟုတ်သေးပါဘူးမှန်ပါဗျာပစ္စကသည်ရောက်ပလားမရောက်ပါဘူးအဲယနေ့ပြောရမယ်အသိသည်တရားဓမ္မတို့ ဘုရားသခင်ကိုရမေကြီးကဟရိဗမောဘတုတ်ပါဘုရားသခင်ကိုရမေကြီးထောက်ခံတဲ့တုတ်ပါပဲရှင်သာရိပုတ္တရာဟောတဲ့တုတ်မှတ်လိုက်အကျင့်ပုဂ္ဂိုလ်ဒီပြိဿသမုပ္ပါကိုသိထိုပုဂ္ဂိုလ်ဒီခန္ဓာကိုသိတယ်သောပုဂ္ဂိုလ်ဒီခန္ဓာကိုယ်သိအကျဉ်ပုဂ္ဂိုလ်ဒီပြိဿသမုပ္ပါသိလို့သိတာပဲရှင်းမလားရှင်းပါပြီကောင်းပြီဒါဖြင့်ဒကာဓမ္မတို့ခမည်းတော်ကိုယ်တိုင်ကဲခတ်ပြီးဒီကလာကြည့်ရတော့မယ် အခုတရားနာတဲ့ဓမ္မရိခန္ဓာကိုယ်ပဲအကဲခတ်ပြီးဒီကလာအော်သူတို့ဒီကလာဆိုလို့ရှိရင်ရှေးကသိပဲလားအခုမှပဲထိုးရံပြီးဒီကလာပစ္စကတိများရောက်လေရတဲ့အသည့်မျိုးလားလို့ဆိုတာကိုအခုတရားဟောပြီးခုပြလို့ရှိရင်ခင်ဗျားတို့ရိပ်မိမှာပဲရိပ်မိလိမ့်မယ်တဲ့အခုဘုန်းကြီးတန်ဒကာဓမ္မတွေနားတွေကကြားကြမကြားဘူးလားကြားပါပါကြားတော့နားရမှာကြားတဲ့ဝိညာဉ်နဲ့ခန္ဓာဆိုတဲ့ နာသိစိတ်ကလေးဝိညာဉ်နဲ့ခန္ဓာပေါ်မပေါ်ပေါ်ပါဗျာ။အော်ဒီဥစ္စာငကောကအင်္ဂပါလာလို့အင်္ဂပါလာတဲ့ဝိညာဉ်စိတ်ကြားစိတ်ကလေးဟာလားယခုမှဒီသံနဲ့ပေါင်းမိပြီဒီသံနဲ့မိမိပင်ကိုမိမိနားနဲ့နားချီယုံနဲ့ပေါင်းမိလို့ကြားစိတ်ပေါ်လာလားဆိုတာကဲခက်ကြည့်တာအခုသံနဲ့ဟုတ်လားခမရီကြားရတဲ့ယုတ်ကရင်းနဲ့တိုက်ဆိုင်မိလို့ ရှားတဲ့ဝိညာဉ်နဲ့ခန္ဓာလေးမပေါ်ဘူးလေပေါ်ပါပါဩဝိညာဉ်နဲ့ခန္ဓာလေးဥပါရင်ပေါ်တော့ပြီမှန်ပါဗျာအင်းဒီဥစ္စာပြိဿသမုပ္ပါသိတာနဲ့သူတို့သိတာဩခွန်ကြီးကလည်းသူကအတန်တတ်နဲ့အဲအတန်နဲ့တို့နားထဲမှာလာတိုက်အောင်လုပ်တော့ဒုသနာဝိညာဉ်နဲ့ခန္ဓာဆိုတဲ့ကြာတိချက်ကလေးပေါ်တာပေါ့ဆိုတော့ဒီခန္ဓာလေးဟာကဒကာရမတို့သူများပြောတဲ့ကြာလားကိုယ်နားထဲမှာကိုယ် ဟောခုပေါ်လာတယ်လို့သိတာလားအခုပေါ်လာတယ်လို့အခုသိရသူဆိုင်ရိပ်မိဗလားရှေးကပြောထားတဲ့ခန္ဓာလို့ဆိုကြမလားမဆိုးနဲ့မဆိုးနဲ့ရှေးကပြောထားတာကဒကာဓမ္မတွေပြောတာညာသိကြီးဥက္ကမဘာပါလိမ့်ပြောတာညာသိကြီးအင်းစားတဲ့ကလည်းလူကြားရင်ဖြစ်တာပဲဆိုလို့ပြောနေတဲ့နားရမြားပေါ်နေတာပါပဲလို့ပြောနေတယ် ပြောနေမှမဟုတ်ပါဘူးသူရှားသည်ပြောနေတာမှန်ပါပါအခုတော့ဘုန်းကြီးကနေပြီးကာလာဒီအတန်နဲ့ဗုဒ္ဓောဆိုတဲ့အတန်ရွတ်လိုက်တယ်တရားဓမ္မတွေကြားကြရတယ်ကြားပါပါအဲ့ဒီကြားသိစိတ်ကလေးမပေါ်ဘူးလားပေါ်ပါပါအင်းကြားသိစိတ်ကလေးဆိုတာအင်းဒီစိတ်ဟာခန္ဓာပေါ်လိုက်တော့ခန္ဓာရဲသွန်းလိုက်မယ်ဆိုလို့ရှိရင်ဒါသူ့နာမည်ဆိုင်မှုဆွဲကြတယ်ဆိုဝိညာဉ်နဲ့ခန္ဓာလို့ခေါ်ကြမှာပေါ့မှန်ပါပါသဘောပါမှန်ပါပါဘာခန္ဓာလေးပေါ်ကြဝိညာဉ်နဲ့ခန္ဓာပါပါ ဝိညာဉ်နဲ့ခန္ဓာဆိုတာသိလုံးလေးပေါ့ဗျအတန်သိလုံးလေးကြားလုံးလေးပေါ့ဒါဝိညာဉ်နဲ့ခန္ဓာလေးပေါ်လာတယ်ဆိုတာတကသစ်တို့ကိုမြတ်ရှိတို့သိပြီနော်မှန်ပါဗျာဒါအရင်သိမျိုးလားလို့မေးရင်မင်းလည်းဖြေတယ်မှန်ပါဗျာမဟုတ်ပါဘူးတကဓမ္မတော့ဩအတန်လေးဟူသောအကြောင်းကြောင့်အတန်လေးဟူသောအကြောင်းကတိုက်ဆိုင်လိုက်လို့နာရီဟူသောအကြည်တတ်နဲ့လဲသွားပြီဒီအတန်နဲ့တိုးလို့ အင်းကြားတဲ့စိတ်ကလေးကြားတဲ့ဖြတ်ခနဲ့ပေါ်လာတာပါလားလို့မသိဘူးလားသိပါပါအဲ့တော့အကြောင်းပြိစ္ဆာသမုပ္ပါသိလို့အကျိုးခန္ဓာသိတာမှန်ပါပါရိမ့်မိပြီလားရိမ့်မိပါဘူးအကြောင်းပြိစ္ဆာသမုပ္ပါသိလို့အကျိုးခန္ဓာသိပါပါဒီသိမှသူကခန္ဓာသိတယ်မှန်ပါပါ သဘောပါအကြောင်းပရိစ္ဆာသမုပ္ပါကိုသိတော့မှအကျိုးခန္ဓာသိပါတယ်ဆိုတော့ဥက္ကမောင်သေချာလေးစားစားမှတ်စမ်းမှန်ပါဗျာဒီကအတန်လေးဥသောပရိစ္ဆာသမုပ္ပါအကြောင်းမရှိဘူးလားရှိပါဗျာဥဒဂရမတွေနာအချီရုပ်ဆိုတဲ့အကြောင်းမရှိဘူးလားရှိပါဗျာအဲ့ဒီအကြောင်းတစ်ခုကြောင့်ကြားစိတ်ကလေးမပေါ်ဘူးပေါ်ပါဗျာအဲ့တော့အကြောင်းတစ်ခုကပရိစ္ဆာသမုပ္ပါအကျိုးတစ်ခုကဝိညာဉ်နဲ့ခန္ဓာမှန်ပါဗျာ သဘောကျအကြောင်းတစ်ခုကပရိစ္ဆေသမုပ္ပါဒ်အကျိုးတစ်ခုကဉာဏ်လက္ခဏာဩဒါဖြင့်အကျင့်ပုဂ္ဂိုလ်ဒီပရိစ္ဆေသမုပ္ပါဒ်သိထိုပုဂ္ဂိုလ်ခန္ဓာသိတယ်ကွာဒီပါတယ်ကျေနပ်ပါလားကြက်ကြက်စဉ်းစားပြီးနားထောင်ပါရဟဓမ္မတို့ကြက်ကြက်စဉ်းစားပြီးနားထောင်မှတရားမများသေးပါဘူးပရိစ္ဆေသမုပ္ပါဒ်သိမှခန္ဓာသိတယ်ဆိုတာလေးရှင်းပြောနေတော့ရှိပါသေးတယ်ဟုတ်ပါပါ ပဋိစ္စသမုပ္ပါဒသိမှခန္ဓာပါပါဘုရားအဲခန္ဓာသိတဲ့ပုဂ္ဂိုလ်ဖြစ်နေအဲပဋိစ္စသမုပ္ပါဒသိပါတယ်ဆိုတာကိုသဘောကျကြ။ဒါရင်ဘုန်းကြီးတွေဥတော်သန်းတဲ့ဒကာရမတွေဒီဥတော်နာယုံနဲ့တိုက်မိတဲ့ခါကျတော့ကြားကြားစိတ်ဝိညာဉ်နဲ့ခန္ဓာပေါ်မပေါ်ပေါ်ပါဗျာအင်းဘာခန္ဓာပေါ်တော့ဝိညာဉ်နဲ့ခန္ဓာပေါ်နေတယ်ဆိုတော့ဩဝိညာဉ်နဲ့ခန္ဓာဆိုတာဒါဆိုတာကို သဘောကျဒီဝိညာဉ်နဲ့ခန္ဓာနဲ့တွဲနေတဲ့ဝေဒနာလေးဆိုတော့ဥပ္ပခဝေဒနာဝေဒနာခန္ဓာလေးကမပါဘူးလားပါပါဗျာအဲဒါတော့ကြားကမှမတ်တပ်ဖြစ်တဲ့ဝေဒနာခန္ဓာလေးလည်းပေါ်တယ်ဆိုတော့ဝေဒနာခန္ဓာလည်းသိလိုက်ပြန်တာပဲအတန်လို့မှတ်တဲ့သင်ညာလေးလည်းအဲ့ဒီနားရန်ပေါ်ဘူးလားပေါ်ပါဗျာအဲဒါပြန်သင်ညာခန္ဓာလည်းသိလိုက်ပြန်တယ်တပည့်ကြကြားဖို့ရစိတ်ဆိုတဲ့စေနာလေးသိလိုက်ပြန်တယ်သင်္ခါရခန္ဓာသိလိုက်တာဒါဖြင့်ဥက္ကမောင်ကြီး အကြောင်းတစ်ခုသိအကြောင်းပရိစ္ဆသမုပ္ပါသိတော့မှအကျိုးခန္ဓာတွေသိရတယ်မှန်ပါဗျာဒီသိမှသာလျှင်ဩပစ္စကသိပါလားမှန်ပါဗျာဒီသိဘာသိဆိုကြပစ္စကသိပါဗျာပစ္စကသိပဲဆိုတော့ကျေနပ်မလားကျေနပ်ပါဗျာဒါဖြင့်များဥပါရင်တို့တကယ်သိတော့ကိုမြတ်ရွှေတို့ဩသူရှိခဲ့သိထားတယ်ဒီလိုအကြောင်းနဲ့အကျိုးဝေဖန်ပြီးသိတာဟုတ်ပါဘူး ပြောတာညာသိနေစာအုပ်ဖတ်လို့သိတယ်ဒီမျိုးဖြစ်နေပါသေးတယ်ဆိုတော့ပေါ်လာဘူးလားပေါ်ပါဘူးရှင်းမလားဥက္ကမောင်ရရှင်းပါလားဘာသိမှာဘာသိတုံးဗျာပရိစ္ဆာန်ဘုရားအကြောင်းသိမှာခန္ဓာကြိုးသိပါခန္ဓာသိတယ်ဟုတ်လားပရိစ္ဆာန်ဘုရားအကြောင်းမှမသိတဲ့ပုဂ္ဂိုလ်ကခန္ဓာလည်းမသိပါဘူးဒီဒီတိုင်းသိနေတယ်ဆိုတဲ့ပုဂ္ဂိုလ်ကတော့စာသိတစင်ကြာသိဖြစ်ပါလိမ့်မယ်မှန်ပါပါဗျာဒီတိုင်းသိတယ်လို့ထင်နေကြတာကဖြင့်စာသိတစင်ကြာသိပါဗျာအဲစာသိတစင်ကြာသိ စာသည့်တဆင်ကြသည့်ကိုတော့ဘုရားသခင်ကိုရမကြီးကဒီတိကိုကြိုက်ပါရလားမကြိုက်ပါဘူးဘုရားဘယ်တိကြိုက်ပါလဲပစ္စကတိပဲကြိုက်သဘောပါကြဘာတိကြိုက်ပါလဲပစ္စကတိဆိုကိုမြန်ကိုညာအောင်မှလာပြီးတော့အော်ခုပေါ်တဲ့ဥစ္စာနားထဲမှာ အဲဝိညာဉ်နဲ့ခန္ဓာလည်းပေါ်တယ်ဝေဒနာခန္ဓာသင်္ညခန္ဓာသင်္ခါရခန္ဓာတွေလည်းပေါ်နေတယ်ဆိုတော့သိသွားမသိဘူးလားသိပါဘူးအဲ့ဒါဘယ်နဲ့ကြောင့်ဥက္ကမောင်တို့ဥပါဒင်တို့သိပါလိမ့်ဗျာကျောင်းပရိစ္ဆာဘုရားကျောင်းပရိစ္ဆာဘုရားသိတော့အကျိုးခန္ဓာတွေသိသွားအကျိုးခန္ဓာသိနမယံသိနိုင်မှာမသိပါဘူးဒါပြန်အရင်သိနေအခုသိဟာထူးခြားပါလားထူးခြားပါဗျာဒါဖြင့်ထူးခြားတော့ကိုဩဒါဖြင့်ဒီခန္ဓာကြီးတွေကလည်းဆိုလို့ရင်တရားသည် ခန္ဒီခန္ဓာသိရတဲ့ဒွဲဝိညာဉ်နဲ့ခန္ဓာဝေဒနာခန္ဓာသညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာတွေခင်ဗျားတို့သိရပါပြီကြားစိတ်နဲ့တွဲပေါ်လာဘူးဗျပေါ်ကြဘူးလားပေါ်ပါဗျအဲ့ဒါတွေမသိရဘူးလားသိရပါဗျသိရတော့ဥက္ကမောင်ရေဒါဘာသိတာတုံးမေးရင်မနဲ့ပြောကြအောင်သစ္စာကသစ္စာကခန္ဓာကိုသိတယ် သူဆိုင်ရင်ဘာကိုသိတော့ပြစ္ဆကဆိုတော့ကိုညာနဲ့ဒီခန္ဓာကိုသိတာအရင်ရှိတာကိုသိနေတာမဟုတ်ပါဘူးအခုခန္ဓာကြီးဟာဩတဲ့ခန္ဓာခန္ဓာဆိုတာအခုပေါ်တဲ့ခန္ဓာအခုသိတာနော်အရင်အသိနေတာကအတုံးခဲသိကိုဗျာအတုံးခဲဆိုတော့ပြညာကြီးမနေဘူးလားအဲဒါတွေသိနေတဲ့အသိမျိုးကတော့ခမောင်ရေအဖုံးတောင်ပေါ့ဗျာရှင်းမလားရှင်းပါကောင်းပြီဒါဖြင့် ပရိစ္ဆေသမုပ္ပါသိမှခန္ဓာသိတယ်ဆိုတာဖြင့်ခြေနှက်လောက်ပဲတသက်လုံးမှတ်ပြီးသိရမှာ။အော်သိသိဆိုမှအသိတွေကအများကြီးပါလား။ဘယ်သိမှသစ္စာသိပါလိမ့်မလဲလို့သေသေးချာချာမေးတော့မှပရိစ္ဆေသမုပ္ပါကိုသိပြီးပေါ်လာတဲ့ပရိစ္ဆေသမုပ္ပါသိဘူးဆိုအကြောင်းကိုအကြောင်းကြောင့်ပေါ်လာတဲ့ခန္ဓာသိမှဒုက္ခသစ္စာသိတာ။တဏှိခန္ဓာကိုသိတာ အနန္တဒုက္ခသစ္စာတော့ဥက္ကမောလူလူပေါ့ဗျာမှန်ပါပါရှင်းမလားရှင်းပါတယ်ဒါဖြင့်တဲ့ဒကာဓမ္မတို့ပရိစ္ဆာသမုပ္ပါသိမှခန္ဓာသိဒုက္ခသစ္စာသိပစ္စကသိဖြစ်တော်တယ်ရှင်းမင်းနော်ဒါဖြင့်ဒီခန္ဓာသိတဲ့ပုဂ္ဂိုလ်ဖြစ်နေပရိစ္ဆာသမုပ္ပါသိပြီအလိုလိုပေါ်လာလို့ဟုတ်သေးရဲ့လားမဟုတ်ပါဘူးအဲအကြောင်းကြောင့်ပေါ်လာတဲ့ခန္ဓာ၅ပါးပဲဆိုတော့ဒကာဓမ္မတို့ အကြောင်းကြောင့်ပေါ်လာတဲ့ခန္ဓာ၅ပါးပဲလို့သိလိုက်တဲ့ဖြင့်အလိုလိုဆိုတဲ့အာယတုကဒိဋ္ဌိတွေလည်းဆင်းသွားတယ်။ငါမဟုတ်သူမဟုတ်ပါဘူးတိဥစ္စာခန္ဓာပေါ်တာတက်တက်ပါပဲဆိုတဲ့တက္ကရာဒိဋ္ဌိလည်းပြုတ်ထွက်သွားတယ်။ဒီပစ္စကတိရောက်မှခொနဲ့ကဒိဋ္ဌိတွေဆင်ပြီးဒီကလာသိတယ်သိရောက်တာကိုဗျာ။ဝိသိကိစ္စဆင်ပြီးဒီကလာသိတယ်သိရောက်တာ။ရှင်းမလား။ဩဒါဖြင့်ဒီသိက ဒီအခုကဲတော့ခန္ဓာပေါ်လာတဲ့ပရိစ္ဆေသမုပ္ပါအကြောင်းကြောင့်ဖြစ်တဲ့ခန္ဓာကိုသိလို့ချက်ချင်းသိတဲ့အသိကမှာဩဒိဋ္ဌိခွာဝိသိကိစ္စခွာပြီးသိတဲ့အသိပါလားဘယ်တော့ခွတ်တန်သွားဘာတွေခွာသိတဲ့အသိပါဒိဋ္ဌိဝိသိကိစ္စခွာပြီးဒီကလာသိတဲ့အသိမှန်ပါပါကမောင်ကြီးဘယ်တော့ခွတ်တန်ခွတ်တန်ပါဘာခွာသိတဲ့အသိဒိဋ္ဌိဝိသိကိစ္စခွာသိတဲ့အသိဘယ်နဲ့တရားဓမ္မတွေအမှန်တရားကြနေပါဗောလားတဲ့ ဒိဋ္ဌိဝိရိစ္ဆာခွာပြီးသိတဲ့အသိကိုရောက်နေတော့တကယ်ပစ္စကသည် ရောက်ပြီးဒီကလာနေပါတော့တယ်ဆိုတာရှင်းလင်းနေတယ်ဒီအကြောင်းမပါဘဲနဲ့သိနေတဲ့အသိကတော့ဖြင့်အလိုလိုဖြစ်ထမရဲ့ဆိုတဲ့ဒိဋ္ဌိလည်းလာမှာပဲဘယ်နဲ့လို့ဖြစ်တာဗာလိမ့်မလို့ဆိုတော့ဝိသိကိစ္စရောလာမှာပဲဒီနေ့အပြင်လဲအငါကြားတာပဲဆိုတဲ့ဒိဋ္ဌိကလည်းဝิญဉ္ဝင်လိုက်မှန်ပါပါဘုရားမှန်ပြီဘူးလားအဲ့ဒါကြောင့်ဒကာဓမ္မတို့ပရိစ္ဆသမုပ္ပါမသိဘဲနဲ့ ခန္ဓာကိုသိပါတယ်ဆိုတဲ့ပုဂ္ဂိုလ်အသိကဖြင့်အင်းစာသိရင်လည်းဖြစ်ပါလိမ့်မယ်တစင်ကြားသိရင်လည်းဖြစ်ပါလိမ့်မယ်လို့ဆိုတာဘုရားကပြောလိုက်မပြောလိုက်ဗျာပြောလိုက်ပါဗျာဒါပြန်အဲ့ဒီအသိကိုဘုရားကမင်းတို့သစ္စာသိခန္ဓာသိလို့ तू ကတိုက်ရိုက်ယူပလားလို့မေးတော့တိုက်ရိုက်မယူဘူး तू ကမှန်ပါဗျာဘာကြောင့်လဲဒိဋ္ဌိလည်းမကွာဝိသိကိစ္စလည်းမကွာသဘောကျဒိဋ္ဌိဝိသိကိစ္စမကွာတဲ့အသိဖြစ်မနေဘူးလားဖြစ်ပါဗျာ ကဲဒါပြန်အကြောင်းနဲ့ကျိုးဆက်ပြီးသိရတဲ့အသိကတော့ဘာတွေခွာသိပါလဲဒိဋ္ဌိနဲ့ဝိသေကခွာသိပါဗျာ။ဩနေရာကြပြီဒကာဓမ္မတို့နေရာကြပြီနေရာကြပြီဘာခွာတဲ့အသိပါလိမ့်မလားဒိဋ္ဌိနဲ့ဝိသေကခွာသိပါဗျာ။အဲဒိဋ္ဌိဝိသေရှာကွာပြီးသားသိနော်။ကဲကြားတဲ့စိတ်ကလေးနားထဲမှာပေါ်တယ်ဆိုလို့ရှိရင်ဖြင့်ခန္ဓာတွေတော့ပေါ်ပြီပေါ့ဗျာ။ခန္ဓာဒုက္ခသစ္စာတွေပေါ်သေးဘူးလား။ပေါ်ပါဗျာ။အေးဒါကြောင့် ဒါကဒကာဓမ္မတို့အသိမှန်ပြစ္ဆကအသိမှန်ကိုဥက္ကမောင်ရောက်ပေါ်မှန်ပါပါဘုရားဘယ်နဲ့ကြောင့်ပြစ္ဆကအသိမှန်ရောက်ပါလိမ့်မလို့ဆိုတော့မိစ္ဆာဒိဋ္ဌိကိုရောသေးလားမရောပါဘူးအဝိဇ္ဇာကိုရောသေးလားမရောပါဘူးဝိသေကိစ္စရှိနေအဝိဇ္ဇာကိုဗျမှန်ပါပါဝိသေကိစ္စ ဆိုတာအဝိဇ္ဇာပဲအဲ့ဒီအဝိဇ္ဇာကိုရောသေးရလားမရောပါဘူးအင်းဒိဋ္ဌိကရောရောသေးရမရောပါဘူးမရောတော့ဒိဋ္ဌိဝိသေကိစ္စသင်ကင်းတဲ့အသိဖြစ်ပြီးဒီကလာနေတော့တယ်ဆိုတာသဘောပါပါသိဖုဒ္ဓမလားဖုဒ္ဓပါလားဗျာအင်းမနာဖုဒ္ဓံသွားပြီဩတို့သိပုံသိနည်းကိုကလည်းတို့အတော်ဒီဆရာသမားနဲ့သာမတွေ့လို့ရှိရင်တို့သိတယ်တို့ဟာဟုတ်ပြီလို့ထင်နေဦးမှာပဲစင်စင်အဖြစ်တော့တို့သိတဲ့ဒုက္ခတော့ ဟုတ်ကုန်မဟုတ်သေးပါလားဒိဋ္ဌိဝိသေစာမကွာတဲ့အသိသိနေတာပါလားမဆိုရိုက်ဘူးလားဆိုရိုက်ပါဘူးဘာကြောင့်လဲဆိုတော့သစင်ရသော်ကောင်ဟမ်သိကြတဲ့အသိဖြစ်မနေဘူးလားအဲစာကဆိုလို့သိတဲ့အသိတော်လကောင်ဖြစ်ပါဘူးဖြစ်ခြင်းဖြစ်နေမှာကိုယ့်အကိုကြံလုံးတွေးလုံးနဲ့သိတဲ့အသိတော်လကောင်ဖြစ်ပါဘူးဖြစ်ခြင်းဖြစ်မိစ္ဆာဒိဋ္ဌိသိတော်လကောင်ဖြစ်ပါဘူးအဲတမာဒိဋ္ဌိသိပစ္စကသိရောက်ပါရဲ့လားမရောက်ပါဘူး ကဲဒါဖြင့်ဒီလိုခန္ဓာသိရတဲ့အသိကဖြင့်သောတာပန်အစစ်များသိတဲ့အသိမျိုးနဲ့မထူးတော့ဘူးမှန်ပါပါဗျာသဘောကျဒိဋ္ဌိဝိသေချက်ကွာတဲ့အသိနော်ဘယ်သိပါလိမ့်တေဖို့တမလားဓမ္မတွေဥစ္စာဆရာသမားကဖို့တန်တယ်လို့ဆိုလို့ရှိရင်ခမည်းတော်ကဩတို့လဲသိသိချာချာဖြင့် အန္တဗုဒ္ဓဇင်ဖြစ်မှလွတ်ပြီးကလျာဏဗုဒ္ဓဇင်ဖြစ်အသိတော့ရောက်လို့ဆရာဘုန်းကြီးတလောက်ဝမ်းမြောက်ဝမ်းသာရှိတာကိုဆိုတော့ပေါ်လာမှန်ပါပါဗျာသိရကြကြဥပါရင်းနဲ့ရှေးကစာရိပါရင်းနဲ့ရှောက်ပြီးကြည့်ပြီးသိတဲ့အသိမျိုးနဲ့နှိုင်းချိန်လိုက်တော့မှဩဟောဥစ္စာက အဲသူများပစ္စလမ်းဆုံးတဲ့သိမျိုးပါလားဆိုတော့ပေါ်လာမှန်ပါပါကိုယ်တိုင်သိကိုရောက်ကလားမရောက်ပါဘူးကဲသိကြကြပါလားကဲဓမ္မတို့ပြောဘုန်းကြီးသားများကြားကြရလားကြားတော့နားထဲမှာဘယ်ခန္ဓာကကြားတာပါလိမ့်မယ်အဲဝိညာဉ်နဲ့ခန္ဓာကကြားတယ်ဆိုတော့သူတစ်ပါးလည်းဖြစ်ကောင်းတယ်လည်းမဟုတ်တော့ဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာကလည်းကြားတယ်ဆိုလိုက်ရင်တော့မဟုတ်ဘူးလားဟုတ်ပါပါဗျာအဲ့တော့ ခန္ဓာတွေကကြားတာပေါ့ဗျာပုဂ္ဂိုလ်သတ္တဝါကကြားတာလားအင်းဘယ်သူကကြားတာပါလဲအင်းဒါဖြင့်ခန္ဓာကကြားတာဖြစ်နေတော့ပုဂ္ဂိုလ်သတ္တဝါဆိုတဲ့ဒိဋ္ဌိကလည်းလွတ်သွားအင်းကြားကြံလို့ကြားတာလားတကယ်ကြားကြံလို့ဒီကြားတဲ့သဘောလေးပေါ်တာလားအကြောင်းကြောင့်ပေါ်လာတာအကြောင်းကြောင့်အင်းအကြောင်းကြောင့်ပေါ်လာတယ်ဆိုတော့ဝိသိကိစ္စကလွတ်သွားလွတ်ပါရဲ့ဘယ်နဲ့ကြောင့်ဆိုတော့ဝိသိကိစ္စလာသေးလားမလာပါဘူးအင်းကြားတာလည်းခန္ဓာကကြားတယ်ဆိုတော့ဒိဋ္ဌိလွတ်တယ် မှန်ပါပါသိကြတဲ့သဘောလေးတွေဟာလည်းအလိုလိုပေါ်လာလားဆိုတော့ဘယ်နဲ့ဆိုကြအကြောင်းပရိစ္ဆသမုပ္ပါကြောင့်ဆိုလိုက်ပါလားအကြောင်းပရိစ္ဆသမုပ္ပါကြောင့်တပည့်တော်တဏ္ဍာကြားတဲ့ခန္ဓာပေါ်ပါတယ်လို့သိသွားတဲ့အတွက်လည်းဘာစင်သွားပြန်လဲသိတာဆိုပါလား gain ဘုကမောဖုတ္တနာပေါ်လာဒကာဓမ္မတို့သိပြောပြီးသိပြောပြီးဆိုတဲ့အဓိပ္ပာယ်ခင်ဗျားတို့သမင်ရပုဂ္ဂိုလ်မှာသမင်ရသိပြောတယ်အောင်းမယ်လေနော် နက်နက်နည်းနည်းသိတဲ့ပုဂ္ဂိုလ်မှာနက်နက်နည်းနည်းသိလို့သေပြောပြီပြောတာမှန်ပါဗျာဟုတ်ကဲ့မောမှန်ပါပါဗျာသဘောကျကြကြပါလားဒါဖြင့်သေပြောပြီဆိုတာကခင်ဗျားတို့နက်နက်နည်းနည်းခန္ဓာထဲမှာအသိထူးလို့သေပြောပြီဆိုတာကယုံမလားယုံပါဗျာကဲပြန်ပြောပါဦးမခင်ဗျားတို့ပြီးတော့မှဒီဥစ္စာဥပဒနာဒါဖြုတ်ပြီးရင်ဥက္ကမောင်ရဥပဒနာရှိဖို့ဥပဒေအလွယ်ပဲနော်လွယ်ပါပြီဗျာဒါကန်းနေလို့ရှိရင်တော့ နှစ်ပေါင်း40အားထုတ်တဲ့ဆန္ဒလည်းအလကားပဲဗျာမှန်ပါပါတနေ့ကအခုခေါ်ရမယ့်အနုရာဓလည်းသူလိတာရှည်လာပြီးခေါ်နေတာသူကိုယ်တိုင်မဲ့ဒီဒိဋ္ဌိဝိသိစာမစင်လို့ဘလောက်ခက်နေတုံးဗျာမှန်ပါပါညနာဖြစ်ကြလားမဖြစ်ပါဘူးသောတာပန်သာရဟံရောမဖြစ်ပါဘူးကဲဥက္ကမောင်ဘလောက်အယုတ်ဆိုးနေတုံးဆိုးပါဗျာအဲ့ဒါပရိစ္ဆေသမုပ္ပါတရားကိုသူနားမလည်လို့ဆိုတဲ့အဓိပ္ပာယ်ရှင်းနေပြီမှန်ပါပါဒါကြောင့်ဟာဒီဘရောပမသုံးမှာဘုရားကဟောတာကျွန်တော်ကိုယ်ဒီ ပရိစ္ဆာဟုတ်ကကိုသိထိုပုဂ္ဂိုလ်သည်ခန္ဓာဒုက္ခသစ္စာသိတယ်กว่าခန္ဓာဒုက္ခသစ္စာသိတဲ့ပုဂ္ဂိုလ်မှာပရိစ္ဆာသမုပ္ပါသိနိုင်တာတဲ့ခန္ဓာဒုက္ခသစ္စာမှာမသိသေးလို့ရှင်ဒီပုဂ္ဂိုလ်ဟာပရိစ္ဆာသမုပ္ပါဒ်သူမသိသေးပါဘူးกว่าတဲ့မှန်လားပါရှင်းမလားဒီအသိတွေကလည်းဆိုရင်ဖြင့်ဒိဋ္ဌိဝိသေကိစ္စกว่าတဲ့အသိမဟုတ်သေးဘူးလို့ဘုရားကပြောတာပဲရှင်းမလားရှင်းပါဘူးကိုင်းတဲ့ဓမ္မတွေဒိဋ္ဌိဝိသေကိစ္စဆိုတာခင်ဗျားတို့ကသံမြင်ညာလို့မှတ်မယ် သူမပြုတ်တဲ့ကာလပတ်လုံးဝင်ထဲမှာတန်တရားရှိနေမယ်ငါလို့ထင်နေမယ်ဆိုရင်တော့ဖြင့်အပေတော့သွားဖို့ရတရားနှစ်ခုဟာသူတို့နှစ်ခုရှိရင်ဘာပဲလုပ်နေနေတရားဓမ္မတို့ကုသိုလ်ကကုသိုလ်တခြားအကျိုးပေးမှာပဲသူတို့ကတော့ဖြင့်အပေမျိုးစစ် ရှိနေတယ်လို့သာဆုံးဖြတ်ချက်ချမှန်ပါပါဗျာ သဘောကျကောင်းပြီတဲ့လောကီဥမာပြောကြပါစို့ဆိုလို့ရှိရင်ဖြင့်တရားဓမ္မတွေတဏ္ဍမအနာပျောက်တော့ပျောက်သွားတယ်ငုတ်သွားတယ်ဆိုတော့အနာမျိုးကြတော့အနာတော့ကျုပ်မရှိပါဘူးပေါ်ရံပါမရှိပါဘူးငုတ်သွားတယ်ဆိုတော့အနာမျိုးကြတော့ဥက္ကမောင်စိတ်ချရပါမချပါဘူးဘာဖြစ်လို့တုံးဗျငုတ်နေလို့ပါဗျာတနေ့နေတော့ဘာဖြစ်မလဲပြန်ပေါ်ပါဗျာပြန်ပေါ်သေးမယ်မဟုတ်လားမှန်ပါဗျာရိမ့်မိဘူးလားအဲဒီမှာလဲဒါနသီလတွေ သမထတွေကြောင့်ဗြဟ္မာပြည်တွေနတ်ပြည်တွေတော့ကုသိုလ်ဒါနတွေကရောက်အောင်ပို့မှာပဲသူဆို तू ကငုတ်ပါသွားတယ်မပါပဲဘူးလားငုတ်ပါသွားတယ် तू ကထောင်ထလာတဲ့ဒီနေ့ကျတော့ဥက္ကမောင်တို့ဥပ္ပါနေတော့ဘယ်လိုဆုံးရရှာမလို့ဗျာအပရိဝပြန်ရောက်အောင်မရောက်ပါဘူးမရောက်ပါဘူးလားဒါကြောင့်ဥခိတဘုံညတေရှင်နာကာမဣပကတိင်္ဂရာဘောကန္တမိတံပတိပုဏ္ဏအာယန္တိဒုက္ကတိဆိုတော့ကြဒုက္ကတိပြန်ရောက်ပြန်ပြီဆိုသူပဲဗျာမှန်ပါပါ ရှင်းမလားနာသုတိဗြဟ္မပြေပို့တော့ပို့တာပဲတဲ့ဒါနသီလသမထတွေဟာတောကြပဲပြန်ရောက်လာတယ်ဆိုတော့သူငုံနာပါသွားတယ်မှန်ပါဗျာရှင်းကြပါလားဘာနာပါတော့ငုံနာပါဗျာဒါပြန်ငုံနာပြောက်ပြီးတဲ့ရလို့ရှင်းပြန်ဆင်းခွက်မရှိဘူးမှန်ပါဗျာငုံနာပြောက်ပြီးတဲ့ရလို့ရှင်းဆင်းခွက်မရှိပါဘူးပေးကြပါလားပေးကြပါဘူးခိုင်းတာပြန်ခင်ဗျားတို့နားထဲမှာအခုဘုန်းကြီးပြောတဲ့အတန်ကြောင့် ကြားတဲ့ခန္ဓာများပေါ်ကြရဲ့ပေါ်ပါဘူး။ကောင်းပြီငါကြားသူကြားလားဒီခန္ဓာကကြားတာလား။အလိုလိုပေါ်တဲ့တရားလားကြားတဲ့တရားလေးဟုတ်ပါဘူး။ပရိစ္ဆေသမုပ္ပါအကြောင်းကြောင့်ဒီကကျွတ်တို့အတန်ဒီဥသောပရိစ္ဆေသမုပ္ပါငါများတို့နာယုတ်ဒီဥသောပရိစ္ဆေသမုပ္ပါမရှိဘူးလား။အဲ့ဒီနှစ်ကြောင်ပေါင်းလို့ခေါင်းကကြားခန္ဓာတွေပေါ်တာ။ ခုကမောင်သိကြပါလားသိကြပါပါဗျာဒီကြောင့်အကြောင်းကြောင့်ပေါ်လာတဲ့ခန္ဓာသိဖြင့်ဝိသိစ္ဆာသိတယ်ကြားတာကဘယ်လိုငါကသူကကြားတာမဟုတ်ခန္ဓာကကြားတာဆိုတဲ့ဖြင့်လည်းဒိဋ္ဌိသိတယ်မသိဘူးလားသိပါပါဗျာခုကမောင်ဒိဋ္ဌိဝိသိစ္ဆာတပ်ပုံဓမ္မရှင်းတော့မှန်ပါပါဗျာဒါဘုန်းကြီးကကြံဖန်ဟောတဲ့တရားလို့အားလုံးကမမှတ်ပါနဲ့နော်မှန်ပါပါဗျာ အားလုံးကမမှတ်ပါနဲ့တဲ့ရှင်သာရိပုတ္တရာဟတ္တိဗဒောပမသုတ်ဖန်သေသေးချာချာခန္ဓာသိတဲ့ပုဂ္ဂိုလ်ကပြိစ္ဆာသမုပ္ပါသိလို့ခန္ဓာသိတာဟဲ့တဲ့ငကောကသိနေတယ်သိကဖြင့်အဲ့ဒါတကယ်ပစ္စေကသိမရောက်သေးတာသေချာတကွလို့ဆိုပြီးသေသေးချာချာဥပါရင်ရှင်းတာဗျာမှန်ပါဗျာခိုင်းတာဖြင့်ဒကာဓမ္မတို့အခုအခုသိတဲ့အသိရတော်ရရှင်းပြီနော်ရှင်းပါဗျာအဲမျိုးလုံးနဲ့မြင်နဲ့မြင်လေးရတယ်မျိုးလုံးနဲ့လည်းခန္ဓာ ပေါ်မှာပဲမြင်စိတ်ကလေးမပေါ်ဘူးလားအဲသူလည်းခொနဲ့ကနားတယ်လို့ပဲနမခန္ဓာတွေအကုန်ပေါ်တာပဲအဲဘယ်သူကမြင်တာတုံးဆိုလို့ရှိရင်ဖြင့်ခန္ဓာကမြင်တာတပည့်ကြဘယ်သူကမြင်လားဒီခန္ဓာအလိုလိုဖြစ်တာလားပရိစ္ဆေသမုပ္ပါအကြောင်းကြောင့်လားဒါပြန်ခန္ဓာကမြင်တာကိုသိလိုက်သဖြင့်ဒိဋ္ဌိပြုတ်တယ်ပရိစ္ဆေသမုပ္ပါအကြောင်းကြောင့်ဖြစ်တဲ့ခန္ဓာလို့သိလိုက်သဖြင့်ဩဒိဋ္ဌိဝိသေစာပြုတ်တဲ့အမြင်ဆိုတော့သူဟာတရားဓမ္မတွေ အဲဒိဋ္ဌိဝိသေသပြုတ်တဲ့အမြင်ဆိုတော့သူ့မြင်သောတာပန်အစစ်အမြင်နဲ့မထူးဘူးထူးပါဘူးထူးသေးရဲ့လားထူးပါဘူးဒါကြောင့်လေးလေးစောစောနာပါလေးလေးစောစောမှတ်ပါဆိုတာသေချာပြောရတယ်ဘုကမောဒီတလုံးနဲ့နိုင်ဝဲပြည့်နေပြီမှန်ပါပါပြည့်ရှင်ပြည့်ပဲကြီးဗျပြည့်ရှင်ပြည့်ပဲကြီးဒီရေးဟာသမညရေးလားဟုတ်ပါဘူးသမညရေးမဟုတ်ခင်ဗျားတို့မှငရဲမျိုးစိတ်ရှိနေတာ ကော်ထုတ်ပလိုက်တာမှန်ပါဗျာဘယ်နဲ့ဆိုကြမလဲမြဲမျိုးစိတ်ကော်ထုတ်ပြနေတာဆိုတော့ခင်ဗျားတို့ဟိုမှာဆူးလေးတစ်ခုခြေတော့မှဆူးနေတယ်ဆူးမထွက်သေးခင်ဗျားတို့ဒီဥစ္စာအနာတော်ကောင်အောင့်တက်တက်တော်ကောင်သွားမှုလာမှုကိုနှောက်ရက်တော်ကောင်ဖြစ်မဖြစ်ဖြစ်ပါပါဒီဆူးလေးကိုနိုင်ဝက်နှုတ်ရနှုတ်ရတဏှာကြီးပဲနှုတ်ရနှုတ်ရဟုတ်ပါတယ် သူ့ဖြစ်မှအေးမှာလေသူ့မထွက်သေးရင်ဒီနာ ပြောက်ပြီလို့ဘယ်တော့ဆိုရရဒီမှာလည်းဟောနေတဲ့တရားခင်ဗျားတို့နိုင်ဝက်ပြန်ဟောညတော့လေခင်ဗျားတို့သူကအတော်ကိုထွင်ရတာရည်ရည်ရတာမဟုတ်ပါဘူးအမှန်ခဲပါတယ်ဆိုတော့ပေါ်လားရှင်းသိထားတာတွေကိုလည်းပယ်ရသေးတယ်ဘယ်နဲ့ဆိုကြရှင်းသိထားတာ ရှင်းပြီတဲ့ရစာသိကိုဗျာသရှင်ရသိကိုဗျာအဲကိုယ့်ကိုယ်ဒိဋ္ဌိညာနဲ့အသိကိုဗျာအသိက6မျိုးတောင်ရှိတာဘုရားကကျန်တဲ့5သိဂုံပဲကွာပစ္စကသိတခုအမှန်ယူကွာဒီဟောထားတာကတိုင်းဥပါဠိတော်မှာကောသမီတုံမှာအထင်ရှားဖြစ်ပြီးဒီကလာနေတော့ဩဒုသိရတဲ့အသိဟာကလိုပါသေးလားဆိုတာပေါ်လာတယ်မှန်ပါဗျာနေရကြကြပါလားကဲမှန်ပါဗျာကောင်းပြီဒါဖြင့် ဒီလိုသိသွားတာတရားဓမ္မတွေနားထဲမှာကြားတာဘ누구ကကြားပါလဲခန္ဓာကကြားပါဘူးအဲခန္ဓာကကြားတယ်လို့ခင်ဗျားတို့ကဘယ်ခါကြားကြားတည်တဲ့နှလုံးသွင်းခန္ဓာကကြားတယ်ခန္ဓာကကြားတယ်သဘောကျလားအဲနာမခန္ဓာကကြားတယ်နာမခန္ဓာ၄ဥသောကြားတဲ့သဘောသည်ခொနည်းကအရိယတန်၄ဥသောယုတ်နာကြည်၄ဥသောယုတ်သောတာပတာရဆိုတဲ့အဲယုတ်အကြောင်းတစ်ခုမရှိဘဲနဲ့ကျမ်းနာပေါ်နိုင်ပါမလားပေါ်နိုင်ပါဘူး ပေါ်နိုင်တဲ့အကြောင်းမြင်လေရလားမမြင်ပါဘူးအဲ့ဒါတွေထောက်တော့အဲ့ဒီလိုအကြောင်းနဲ့တကွသိရပြန်တော့လေဝိသိကိစ္စရှင်းတယ်ခန္ဓာကကြားတယ်လို့သိရပြန်တော့လေအဲ့ဒါဒိဋ္ဌိဝိသိကိစ္စရှင်းတဲ့အသိကိုသိနေတော့ဘုရားဓမ္မတို့သောတာပန်သိတဲ့အသိနဲ့အထူးထူးဖြစ်သွားမှန်ပါဗျာကောင်းပြီဒါဖြင့်ဘယ်နေရာမှာဘယ်ခန္ဓာပေါ်ပေါ်ဒီတိုင်းမှတ်စားဒီတိုင်းမှဖို့ပဲဆိုတာသိကြဗလားသိပါပါဘုရားကောင်းပြီဒီတိုင်းမှထားတော့မှဩဘယ်နေရာမှာ အကိုပေါ်မှာရတဲ့စိတ်ကလေးပေါ်တယ်ဘ누구ကရတာတုံးခန္ဓာကရတာရကြံလို့ရတယ်လားဖုဒ္ဓဘာယုံနဲ့ပြိဿသမုပ္ပါကြောင့်လားဟောဒိဋ္ဌိဝိသေစာကွာကွာပြီးသိခန္ဓာကိုယ်ရမှာကိုလေးလေးလေးညင်းလေးကတိုက်နေတဲ့ဒကာဓမ္မတို့ဟုတ်လားအဲခန္ဓာရဲ့ခန္ဓာရဲ့စိတ်ကလေးမပေါ်ဘူးလားပေါ်ပါဘူးအဲဒီခန္ဓာရဲ့စိတ်ကလေးကခန္ဓာရာပုဂ္ဂိုလ်သတ္တဝါကျုပ်ခန္ဓာဒုက္ခန္ဓာလားဝိခန္ဓာကခန္ဓာလားခန္ဓာ မိခန္ဓာကလည်းဘယ်ကလာတာပါလိမ့်ဒကာဓမ္မတွေပရိစ္ဆေသမုပ္ပါအကြောင်းကြောင့်ဖြစ်ပေါ်လာတယ်မှန်ပါပါဆိုတော့ဒီခန္ဓာနဲ့စိတ်ကလေးဟာဒုက္ခတတံကာဝိညာဏံဆိုတဲ့ခန္ဓာစိတ်ကလေးဟာလေမှန်ပါဒကာဓမ္မတို့ဒိဋ္ဌိဝိဇ္ဇာကင်းပြီခင်ဗျားတို့ကသိနေတယ်မသိသေးဘူးလားဒါဖြင့်ဒိဋ္ဌိဝိဇ္ဇာကင်းသေးတဲ့အခါကျတော့တမာဒိဋ္ဌိသည်ဘယ်နှဆုံး သမာဓိတိဆိုတော့သမာဓိကမှန်ကန်တာဒိဋ္ဌိကမြင်တာ အမှန်တိဆိုတော့ပြစ္ဆေကတိရောက်အမှန်တိဆိုတော့ပြစ္ဆေကတိပြစ္ဆေကတိရောက်သွားတယ်ဆိုတော့ဩတို့ဒီဒီကားလို့ရှင်ဖြင့်ဒိဋ္ဌိရှိဝိသိစာကွာပြီးဒီကလာသူများပြောနေတယ်သိရတယ်သိမဟုတ်တခြင်းကြားလည်းမဟုတ်ကြံလုံးနဲ့သိရတယ်လည်းမဟုတ်ဘူးအကြောင်းပြုဆက်ပြီးအမှန်ကန်သိရတယ်ပြစ္ဆေကတိရောက်ပါဘောလားဆိုတဲ့အိဗယ်ရှင်းပါ နေရာကြကြဗလားကောင်းပြီဒါဖြင့်ဓမ္မတို့ဒီခန္ဓာတွေပဲခန္ဓာထဲမှာဆက်ဆက်ပြီးနာမခန္ဓာပေါ်လိုက်ဟုတ်လားနာမကြားတဲ့ခန္ဓာမပေါ်ဘူးလားအဲဝန်းနဲ့ကြားတော့ကြားလို့ကောင်းတယ်ဆိုတော့ကြားလို့ကောင်းတယ်ဆိုတော့ဝန်းထဲမှာတဏှာဆိုတဲ့ဝိညာဉ်နဲ့ခန္ဓာကောခန္ဓာတွေမပေါ်ဘူးလားပေါ်ပါဘူးဥပါဒံခန္ဓာတွေကဝန်းနဲ့မပေါ်ဘူးလား ကံခန္ဓာတွေကောဟုတ်ပါဘူးကံခန္ဓာဆိုတော့သင်္ခါရခန္ဓာတွေပေါ့ဗျာမပေါ့ဘူးလားအင်းတရားဓမ္မတွေကြားတယ်လဲခန္ဓာဟုတ်လားနှစ်သက်တာလဲခန္ဓာဆွဲလန်းတာလဲခန္ဓာအာထုတ်တာလဲခန္ဓာဩဒီခန္ဓာတွေသာတန်းပြီးဒီကလာနေတော့ခန္ဓာတွေဟူတွေ့ရတာဘာသစ္စာတွေတုံးဒုက္ခသစ္စာတွေဘုခမဘလောက်ဖို့တန်းမှန်ပါပါ ဘာသစ္စာတွေလဲအင်းတနေ့ဆုံးတရားဓမ္မတွေဘာတွေများလဲနေကြပါလိမ့်ပေါ်ပြီပေါ်ပြီပေါ်ပြီဒုက္ခသစ္စာကြီးလဲနေတယ်ဆိုတာလေးလေးဆဆမှတ်လိုက်ချင်ပါဒါကြောင့်အဲ့ဒီကြတော့မှခမရရရထားတဲ့ဓမ္မစကြာမှာဟာမင်းတို့တဏ္ဍမင်းတို့ခန္ဓာဟူပြီးဒုက္ခသစ္စာကြီးပါပဲကွာဆိုတဲ့ဥစ္စာကခမရတို့ကဒီအပုံအထည်ကြီးကိုထင်နေတာမှန်ပါ ဥက္ကမောင်တို့ထင်းနေတာကဒီခန္ဓာကိုယ်ရေးပါရခါလေးချိန်ဥက္ကဏခန္ဓာကဒီဥက္ကရဏခန္ဓာကိုဥက္ကမောင်တို့ခန္ဓာကိုဆိုလေးချိန်45 50ဟုတ်လားဒါအသိခန္ဓာထင်းနေတာစင်စစ်မဟုတ်ပါဘူးတဲ့ဒီအခုတခန္ဓာဖြစ်ပြီးနောက်တခန္ဓာတခန္ဓာချုပ်နောက်တခန္ဓာဖြစ် ဖြစ်တဲ့ခန္ဓာချုပ်နောက်တခန္ဓာဖြစ်ဒီတခန္ဓာကြီးတွေဒီခန္ဓာတွေလှည့်ဖြစ်နေတာကိုအကျင့်ပြောရမှာပဲဒီခန္ဓာတွေလှည့်ဖြစ်နေတာဒုက္ခသစ္စာတွေกว่าဆိုတာခင်ဗျားတို့ ခေါင်းက35 40ကြီးရှိတာပြောနေတာမဟုတ်ဘူးမှန်ပါဗျာရင်းမိမလား35 40ရှိတာကြီးပြောနေအလေးစိန်နဲ့ပြောနေလို့ဘယ်ကလာရမလို့မှန်ပါပါမရပါသဘောပါကြဒါဖြင့်ဒကာရမတွေတနေ့လုံးဘယ်ခန္ဓာတွေဆက်လှည့်နေပါလိမ့်ဒုက္ခသစ္စာကြီးလှည့်နေတယ်အင်းကြားတယ်လေဒုက္ခသစ္စာ အလိုချင်တာလဲအဆွဲရနေလဲအဲအထုတ်တယ်လဲအဲနောက်တခါစားခြင်းမြန်တယ်လဲအဲစားလို့ကောင်းတယ်လဲစားလို့ဆွဲရနေလဲအဲနောက်တခါစားဖို့အထုတ်တယ်လဲကဲဒါဖြင့်ဘာတွေလဲနေတော့အဲ ပဋိစ္စသမုပ္ပါသိမှဒုက္ခသစ္စာသိတယ်ကွာပေါ်သွားပြီပေါ်သွားပြီပဋိစ္စသမုပ္ပါမသိသေးရင်ဒုက္ခသစ္စာမသိသေးပါဘူးတဲ့ဒကာဓမ္မတို့ပဋိစ္စသမုပ္ပါသူ့ဟာနဲ့သူတစ်ခုချုပ်တစ်ခုဖြစ်တစ်ခုချုပ်တစ်ခုဖြစ်ခန္ဓာကြီးပြစ္ဆကသိတော့မှဒုက္ခသစ္စာသိတယ်ဆိုတော့ဒိဋ္ဌိဝိသေစာကင်းပြီးတကလားသိတဲ့အသိဖြစ်လေသောကြောင့်ဩဒီအသိကဖြင့်နိဗ္ဗာန်နိဗ္ဗုနိတဲ့အသိပဲဆိုတာဒကာဓမ္မတို့အဖို့တန်သွားပြီ မှန်ပါပါနိဗ္ဗာန်ရောက်တဲ့အသိဗျမှန်ပါပါနိဗ္ဗာန်ရောက်အောင်ကျေးဇူးပြုမယ်အသိရှင်းမလားဘာဘာတဲ့တုံးနိဗ္ဗာန်ရောက်ကျေးဇူးပြုမယ်အသိပါဘယ်ဒုက္ခသစ္စာသိဖို့ဗျာဒုက္ခသစ္စာသိတယ်ဆိုတော့သမုဒိယဒုက္ခသစ္စာကိုဒုက္ခသစ္စာလို့သိတာမဂ္ဂသစ္စာမှန်ပါပါအရှိကဒုက္ခသစ္စာအသိကမဂ္ဂသစ္စာအရှိကပါတော့ဒုက္ခခင်ဗျားတို့ခွန်ကြီးဟောလိုက်လို့ခင်ဗျားတို့ခန္ဓာကိုယ်ရံပေါ်တာလေးတွေသိလိုက်တော့မှန်ပါပါခိုင်း သိကြပါလားမှန်ပါဘူးကမောင်သိကြပါလားသိကြပါပါအားလုံးကဓမ္မတွေသိကြပါလားဩခင်ဗျားတို့အမတမဒီဥစ္စာသုံမြတတရားဆိုတဲ့ဥစ္စာမှန်လိုက်တာဒုက္ခသစ္စာမှတပါပုဂ္ဂိုလ်တ attva ငါသူတော်ယောက်ျားမိမအကုန်စိတ်သုံးနေတယ်ဒုက္ခသစ္စာတက်တက်ကြည့်တာသိတော့တာပဲရှင်းမလားရှင်းပါပြီကောင်းပြီဒါဖြင့်ဒီလိုသိတော့မှဩဒီအခု ပရိစ္ဆေသမုပ္ပါဒ်ဒီဟူသောအကြောင်းကြောင့်ပေါ်လာတဲ့ခန္ဓာတွေဟာဘာသစ္စာတွေပါလဲ။ဟောဒုက္ခသစ္စာတွေနော်။သူခင်တွေ့တာဘာသစ္စာဆိုကြမလဲ။ဟုတ်ရပါဗျာ။ဟာသူခင်တွေ့တဲ့တဏှာတတ်တဲ့ဥစ္စာကိုဘာသစ္စာခေါ်ကြမလဲ။ဟောဒါဖြင့်သူခင်တွေ့တာတတ်ချင်လို့ရှိရင်ဖြင့်ဒကာဓမ္မတို့သူဝိပဿနာရှိလို့ သူ့ဒုက္ခသစ္စာမှန်သိတဲ့ဉာဏ်သာလာမယ်ဆိုလို့ရှိရင်ပြသမုဒယသစ္စာသိမှာပဲအဲ့ဒီအလုပ်ကိုဒါလည်းအများကြီးလုပ်ရမယ်ဆိုတာမှတ်ပါရှင်းမလားရှင်းပါပါကောင်းပြီဒါဒုက္ခသစ္စာသိတဲ့အလုပ်ကိုဘာလုပ်ရမလဲအများကြီးလုပ်ရပါအများကြီးလုပ်ရ ဒုက္ခသစ္စာသိတဲ့အလုပ်ကိုအများကြီးလုပ်ရမယ်လို့ဟတိဘောဗရောပမသုံးမှာသေချာဟောပါတယ်ဒါကြောင့်ဒုက္ခသစ္စာပေါ်ရင်ပေါ်ရင်နာရင်လည်းဒုက္ခသစ္စာပေါ်ပြီဝန်နဲ့လိုချင်တဲ့ဒုက္ခသစ္စာပေါ်ပြန်ပြီဆွဲလန်းတဲ့ဒုက္ခသစ္စာပေါ်ပြန်ပြီပြက်ပြန်ပြီသဘောကျလားအထုတ်တဲ့သဘောလေးပေါ်လိုက်ရင်ဟောဒုက္ခသစ္စာပေါ်ပြန်ပြီပြက်ပြန်ပြီဥက္ကမောင်ဒီလိုကြီးရှုနေပါလားဒီလိုကြီးရှုနေတာရှုတာကမဂ္ဂသစ္စာဟုတ်လား သေတာကသမှုရိယချုပ်တာဆိုသမှုရိယချုပ်နိဗ္ဗာန်ဆူတောင်းနေရသေးလားတောင်းရသေးရလားရှုနေတော့သမှုရိယသေတာချုပ်မနေဘူးလားအဲသမှုရိယချုပ်ရင်ဘာခေါ်ကြမလဲနိဗ္ဗာန်ပဲဆိုတာနိဗ္ဗာန်ဆိုတာဒုက္ခသစ္စာရှုရမှတ်တဲ့နိဗ္ဗာန်ဟာသမှုရိယချုပ်သွားတဲ့အချိန်ပေါ်လာတာသဘောကျကြဒုက္ခသစ္စာရှုရင်းမှတ်တတ်နေပါတော့သမုဒိယချုပ်တယ်ချုပ်တဲ့အချိန်ပါပေါ်လာကဲနိဗ္ဗာန်ဟာတရားဓမ္မဒီလိုဒုက္ခသစ္စာတွေကို ပိုင်ပိုင်နေနေသိပြီးရှုနေတဲ့အလုပ်ဒီနိဗ္ဗာန်ရောက်ကြောင်းလို့မှန်ပါပါပေါ်ကြဗလားဒုက္ခသစ္စာကိုပိုင်ပိုင်နေနေသိတဲ့အလုပ်ဒီနိဗ္ဗာန်ရောက်ကြောင်းလို့နိဗ္ဗာန်ရောက်ကြောင်းလို့ဆိုတာဖြင့်ရှင်းလင်းသွားကြဗလားရှင်းပါဒါဖြင့်ဒကာရမတွေဒီထက်ပုဂ္ဂိုလ်တ attva တန်တရားရှိသေးလားမရှိပါဘူးပုဂ္ဂိုလ်တ attva များရှိသေးလားမရှိပါဘူးတနေ့လုံးခန္ဓာကြီးလှည့်ပတ်ပြီးပေါ်နေတာတွေဟာ ဒုက္ခသစ္စာမှတပါးဘာရှိသေးလဲပုဂ္ဂိုလ်သတ္တဝါရှိသေးလားတန်မြာကောရှိသေးလားဒုက္ခသစ္စာမှဟုတ်ကဲ့လားလို့ကောတန်မြာရှိသေးရဲ့မရှိလို့ရှိရင်ဖြင့်တဲ့ဒီဒီဓမ္မတွေဟာအကယ်နိဗ္ဗာန်မရသေးလဲဒီဒုက္ခသစ္စာလှည့်မှာပဲဒုက္ခသစ္စာတွေတစ်ခုချုပ်တစ်ခုဖြစ်နေဥက္ကမောင်လာတဲ့မလာတဲ့လာတယ်နိဗ္ဗာန်မရသေးရဲ့မှန်ပါပါကဲအဲ့ဒါဖြင့်ပုဂ္ဂိုလ်သတ္တဝါပါသေးရဲ့မှန်ပါပါကဲဒါဖြင့်ဟောရင်အနုရာရဆက်ကြဆိုတော့နော် အနုရာဓကဘတ်တော်သေးရင်ဖြစ်သေးသလားလို့ဒိဋ္ဌိမဲတာကိုလေသူစိတ်ထဲသူသဘောကျကျဖြေတာဟုတ်ကလားဟုတ်ပါဘူးဘတ်တော်သေးရင်မဖြစ်တော့ဘူးလားလို့မဲတဲ့အခါလေသူဖြေတော့ဖြေတော့မှန်ပါရဲ့မှန်ပဲမှန်냐တော့လေသူဟာကသူပစ္စကသိနေဖြေတာဟုတ်ကလားမဟုတ်ပါဘူးသူကိုဒိဋ္ဌိဝိသေချာမကုန်ဘူးနော်တတ္တဝသေရင်အဲဖြစ်ချီတယ်လဲမဖြစ်ချီတယ်လဲလားလို့မေးတော့လေဒီဟာတွေဖះမဖြေပါဘူးလို့ သူပြောတာကသူသူညာနဲ့ရှင်းပြီးပြောတာလားမရှင်းမနဲ့ပြောရှင်းမနဲ့ပြောဒါမရှင်းသူဝိသိကိစ္စရှိတယ်မှန်ပါပါသတ္တဝါတည်းလုံးဝမဖြစ်ဘူးဟုတ်လားဖြစ်ပြီလဲတခါတလေရှိသေးတယ်လို့ဒီယူကောယူသေးသလားသူမယူပါဘူးမယူတော့ဘယ်ရလဲဒီလိုယူမယူပါဘူးလို့ तू မဖြေဘူးလားဖြေပါဘူးဖြေပေမဲ့သူညာနဲ့မှရှင်းမရှင်းပါဘူးမရှင်းတော့ तू ဘာရှိတော့ဝိသိကိစ္စရှိခဲ့တော့ဒိဋ္ဌိပြုတ်တာမပြုတ်ပါဘူးဒါဖြင့် ဒိဋ္ဌိရောဝိသိကိစ္စရောအနုရာရမှာရှိတယ်ရှိပါဗျာသဘောကျအနုရာရမှာဘာရှိနေဒိဋ္ဌိရောဝိသိကိစ္စရောရှိနေတဲ့ဓမ္မတို့ဟောတာ तू ကတတ္တဝါတွေယူထားလို့ခက်နေတာဒါတတ္တဝါတွေဟုတ်ကြရလားဘာသစ္စာတွေလဲအဲသေသွားတဲ့သေပြန်တော့လောတဲ့သုတိဒုက္ခသစ္စာပရိသေနေပြန်တော့ဘောပရိသေဒုက္ခသစ္စာပဲအဲပုဒ္ဓိနေပြန်တော့ဘောပုဒ္ဓိဒုက္ခသစ္စာပဲဒီတိုင်းမနေဘူးလားနေပါဗျာခဲတာပြန် ဒုက္ခသစ္စာဆက်ကြီးတာလှဲ့တယ်တတ္တဝသေးဖြစ်သေးလားလို့ဘာတတ္တဝကငကောမပါဘဲနဲ့ဖြစ်သေးလားမေးဖို့လိုသေးလားတတ္တဝသေးမဖြစ်တော့ဘူးလားကော သတ္တဝါသိရင်ဖြစ်ကြည့်လည်းမဖြစ်ကြည့်တယ်လဲလားမလိုပါဘူးသတ္တဝါသိရင်လုံးဝမဖြစ်ဘူးတခါတလေဖြစ်သေးတယ်လို့ဆိုရမှာလားမလိုပါဘူးကဲအဲ့ဒီလိုရှင်းထားတော့ရှင်းထားတော့ဒကာဓမ္မတွေမှာဖြင့်ဒိဋ္ဌိဝိသေသပြုတ်တဲ့ရှင်းမိတာဖြစ်နေညံထဲမှာညံထဲမှာပရိစ္ဆေသမုပ္ပါဒေဝီခန္ဓာဒုက္ခသစ္စာသိကြတာကိုသူကသဘောပါလားအဲ့ဒီတည်းမှာဘုရားသခင်ကိုရမကြီးသူသွားမေးတယ်ဥက္ကမောင်ရနော်မှန်ပါပါ တပည့်တော်ဒိဋ္ဌိကလာမေးတယ်ဗျာလေးချက်လာမေးတယ်တပည့်တော်ကတော့ဖြင့်လေးချက်စလုံးမှာဖရာတော့ဖြင့်ဒီယူမယူဘူးလို့သာဖြေလိုက်တယ်သို့တော်လည်းတပည့်တော်သူတို့ပြန်သွားတဲ့အခါမှာကို့မှာပူပန်မှုတစ်ခုပေါ်လာတယ်တရားတွေနောက်ထပ်လာမေးရင်တော့သူဘယ်လိုလုပ်ပြီးဖရာကြိုက်ကြအောင်ဖြေရပါမလို့ မှန်ပါပါဆိုတော့သူ့ဟာသူရှင်းရလားမရှင်းပါဘူးသူ့ဟာသူမရှင်းတာဘာခေါ်ကြမလဲပိဋိကပါရှင်းတာဗလားသူ့ဟာသူမရှင်းဘာခေါ်ကြမလဲအဲခင်ဗျားတို့လည်းခင်ဗျားတို့ခန္ဓာကြီးဖြစ်တာကိုမရှင်းမနေရင်ဩဘယ်တော့မှနိဗ္ဗာန်မရဘူးဥက္ကမောင်ရပါမရနိုင်ပါဗျာဥက္ကန္ဓာဖြစ်တာကိုမရှင်းရင်လေမှန်ပါပါမရပါဘူးမရပါဘူးဆိုတာကသဘောပါကြပါဗျာကောင်းပြီဒါဖြင့်တရားဓမ္မတွေရှေ့တက်ကြဆိုတော့ခင်ဗျားကတွေးမိတယ် အနုရတာအနုရတာသူကိုယ်တိုင်ကိုယ်ပဲဝိသိကိစ္စမပြုတ်ဒိဋ္ဌိကလည်းကြမ်းဒါကြောင့်ဒိဋ္ဌိတွေကနောက်တစ်ခါလာမေးရင်ဖြင့်သူတို့ဖြင့်ဖရာကြိုက်ဖြေဖို့ရတော်ခက်နေပြီဆိုတော့သူကြိုက်ကိုမပါဘူးပါသေးလားမပါဘူးဒါတည်းကသူပြစ္ဆကသည်ရောက်မရောက်မရောက်ပါဘူးကဲခင်ဗျားတို့ကအခုရောက်နေသေးတယ်တော်တော်သေးတယ်သူ့မှာမရောက်ဖက်ဖြစ်နေဒုက္ခမောင်ကဲမှန်ပါပါ အဲဟိုအခုအကျိုးကြောင့်လဲသွားတဲ့ခါကျတော့ဩဒီဥစ္စာခန္ဓာဖြစ်ခန္ဓာချုပ်တာပဲသဘောကျလားဒုက္ခဖြစ်ဒုက္ခချုပ်တာပဲမသိဘူးလားဗျာကနေရာကြကြအဲ့ဒါနဲ့ဘုရားခင်ကိုရမေကြီးကသူ့ကိုပဲသောတာပန်တရားဟောမှာပါဘာဖြစ်သေးပါဘူးဒီယာအနုရာကိုခက်ပါသေးတယ်ဆိုပြီးဘုရားခင်ကိုရမေကြီးကခန္ဓာ၅ပါးပြိဿသမုပ္ပါခုနကပြောတဲ့ခန္ဓာ၅ပါးတရားဓမ္မတို့ဘယ်နှပါးဖြစ်ဖြစ်ဘုသူကြောင့်ဖြစ်တယ် ပရိစ္ဆေသမုပ္ပါအကြောင်းကြောင့်ဖြစ်တယ်ဒုက္ခမောခန္ဓာ၅ပါးဘုရုကြောင့်ဖြစ်တယ်ပရိစ္ဆေသမုပ္ပါအကြောင်းကြောင့်ဖြစ်တယ်တပည့်ကြလေအဲ့တော့ပရိစ္ဆေသမုပ္ပါအကြောင်းကြောင့်ဖြစ်တဲ့ခန္ဓာ၅ပါးဆိုတော့အဲ့ဒီခန္ဓာ၅ပါးကို ခမည်းတော်ပဲအနုရာဓလုပ်ပြီးဖြေပါတော့အနုရာဓဘုရားဟောရှာအနုရာဓမင်းဒီကလည်းဆိုမင်းကိုဒိဋ္ဌိဝိသေသာမပြုတ်သေးတဲ့အဓိပ္ပာယ်ဘုရားကဝန်းနေကသိတယ်သိတဲ့အခါကျတော့သူ့ပဲတရားဟောမှတော်မယ်ဆိုပြီးကလား ဒကာဓမ္မတွေခန္ဓာ၅ပါးစလုံးဟောတယ်ဟောပေမဲ့လည်းခမည်းတော်တို့တပါးတည်းဟောပါမယ်နော်အတူတူပါပဲတဲ့ဘုရားမို့အကုန်ရှင်ဟောတာပါခင်ဗျားတို့တဏ္ဍာမှာကြားစိတ်ကလေးနားထဲမှာခொနဲ့ကကြားစိတ်ကလေးပြိဿသမုပ္ပါကြောင့်မပေါ်ဘူးလေပေါ်ပါဘူးအဲ့ဒါလေးဟာခொနဲ့က ကြားတဲ့စိတ်ကလေးဟာအခုနောက်ကြားတဲ့စိတ်ပေါ်တော့ရှိသေးရဲ့မရှိပါဘူးအဲ့ဒါကြောင့်အရင်ကြားတဲ့စိတ်ကလေးဟာအိဋ္ဌာလားအိဋ္ဌာလားမေးမနဲ့ပြောအိဋ္ဌာပါဘူးအဲ့ဒီအိဋ္ဌာရောက်သွားတဲ့အရင်ကြားတဲ့စိတ်ကလေးကဒုက္ခလို့ဆိုမလားဒုက္ခလို့ဆိုမလားဒုက္ခပါဘူးဒုက္ခလို့ဆိုရမှာနော်အဲ့ဒီချုပ်သွားတဲ့ကြားစိတ်ကလေးကိုတရားဓမ္မတွေငါ့ကိုငါ့ငါ့ဥစ္စာလို့လိုက်ပြီးစွန့်နိုင်မှာမစွန့်နိုင်ပါဘူး ဘယ်ဆိုနိုင်လဲငါကငါငါဥစ္စာဆိုလို့ရှိရင်ပရိစ္ဆေသမုပ္ပါကခံနိုင်မှာမလားဟုတ်ကဲ့မောင်မခံနိုင်ပါဘူးပရိစ္ဆေသမုပ္ပါကသူလုပ်ထားတာမဟုတ်လားမှန်ပါပါအဲ့တော့ဒီလိုသုံးချက်ဟောလိုက်ပါတယ်တဲ့ပြန်ပြောလိုက်တယ်ဒါအနုရတာဟောတဲ့တရားတော်ဒကာဓမ္မတို့အနုရတာဒိဋ္ဌိဝိသေသံပြုလို့ဘုရားဟောနေတာဒကာဓမ္မတွေလည်းဒါသူ့တိုင်းမှာအားထုတ်ရမှာပဲတနေ့ကပြောတဲ့စိတ်တွေလေအတွင်းစိတ်တွေပြင်စိတ်တွေအိမ်သည်စိတ်တွေဧည့်သည်စိတ်တွေရှုသည်ရှုပြီးတော့ တိုင်းသာဖြင့်ဒကာဓမ္မတို့ကြားတဲ့စိတ်ကလေးကကြားရင်ကြားရင်ပေါ်ပြီဘူးလားပေါ်ပါဘူးအဲ့ဒါပရိစ္ဆေသမုပ္ပါကြောင့်ပေါ်တာနော်မှန်ပါဘူးပရိစ္ဆေသမုပ္ပါကြောင့်ကြားတဲ့ခန္ဓာလေးမပေါ်ဘူးလားပေါ်ပါဘူးအဲ့ဒီဝိညာဉ်နဲ့ခန္ဓာကြားတဲ့ဝိညာဉ်နဲ့ခန္ဓာလေးဟာအခုရှိသေးရဲ့မရှိပါဘူးမရှိတော့ဘယ်နဲ့ကြောင့်သူမရှိပါလဲဒါပြန်အိဋ္ဌဖြစ်သွားပြီတပည့်ကြအဲ့ဒီအိဋ္ဌဖြစ်သွားတဲ့ကြားစိတ်ကလေးဒုက္ခဆုံးလားဒုက္ခဆုံးလားဒုက္ခပါဘူးဒါရင်ဒုက္ခလည်းရောက်သွားတဲ့ကြားစိတ်ကလေးကို ဧတမမဧတောမနိဧတောမေအတ္တဆိုတာကိုမြန်မာလိုပြန်လိုက်တော့ငါကငါငါဥစ္စာလို့ဆိုနိုင်ရလားဆိုနိုင်ပါဘူးအဲ့ဒီလိုမေးလိုက်တော့မှာအနုရတာကလည်းအခုဒကာဓမ္မတွေဖြေတိုင်းဖြေတာပဲသဘောကျလားဒီတိုင်းဖြေလိုက်တော့ဒါဖြင့်အနုရတာတဲ့မင်းဒီခန္ဓာ၅ပါးစလုံးသူ့တော့မေးတာပေါ့ဗျာမေးပြီးဒီတိုင်းပဲအဖြေထွက်လာတော့ တခါတည်းသူဒီတိုင်းဖះကလည်းဟောရင်သူကလည်းခန္ဓာကိုညံနဲ့နှလုံးသွင်းဟောတော့ကိုဖြစ်ဖြစ်တွေခုနကအနိစ္စဆိုရဖြစ်ဖြစ်တွေမြင်ဖြစ်ဖြစ်တွေမုံပေါ့ဗျာဖြစ်ဖြစ်ဆုံးဖြစ်တော့သောတာပန်တည်သွားပြီသောတာပန်တည်သွားပြီခမောင်ရနော်တည်သွားတဲ့အခါကျတော့မှအနုရတာသောတာပန်တည်သွားတဲ့အခါကျတော့ဘုရားသခင်ကိုရမေကြီးကချက်မေးတယ်ဟောငါလူလည်းနေရာကျပြီဒီခါတော့ဖြင့်အဖြစ်မှန်ထွက်တော့မှာပဲဆိုပြီးဒီကလာဟေးအနုရတာ အဲဒီရုပ်တရားကိုပုဂ္ဂိုလ်တ attva ဆိုနိုင်ပါမလားလို့မေးလိုက်တယ်မဆိုနိုင်ပါဘူးဖျားဖြေတာဗေဒဓမ္မရေဇာနာခုနကဝိညာဉ်နဲ့ခံနေနားတဲ့စိတ်ကလေးနားတဲ့မှာပြတ်သွားတဲ့စိတ်ကလေးမရှိဘူးလားရှိပါဘူးအဲ့တော့ပုဂ္ဂိုလ်လို့ဆိုနိုင်ရလားမရှိပါဘူး သဘောကျရလားပုဂ္ဂိုလ်လို့ဆိုနိုင်ရလားဘယ်ဆိုနိုင်လားမလို့တရားဓမ္မတော့ဝိညာဉ်နဲ့ခန္ဓာပဲဥစ္စာကြီးဥက္ကမပါတော့ဝိညာဉ်နဲ့ခန္ဓာပါဗျာအဲ့ဒါရဟန္တာလို့ဆိုမလားပုဂ္ဂိုလ်လို့ဆိုမလားဥက္ကမောင်လို့ဆိုကြမလားတရားဓမ္မတွေလို့ဆိုကြမလားဆိုနိုင်ပါဗျာမဆိုနိုင်ပါဘူးတရားဓမ္မတွေဒါဝိညာဉ်နဲ့ခန္ဓာဝိညာဉ်နဲ့ခန္ဓာပေါ့ဗျာပုဂ္ဂိုလ်သတ္တဝါဟုတ်ပါရဲ့လားဟုတ်ပါဗျာဒါဖြင့်ဝိညာဏဝိညာဉ်ဆိုတဲ့စိတ်ကိုတရားဓမ္မတို့ပုဂ္ဂိုလ်လို့ဆိုနိုင်ရလားဆိုနိုင်ပါဘူး ဝိညာဉ်ကိုတကားဝိညာဉ်တဲ့ဝိညာဉ်တရား၌ပဲတ attva ပုဂ္ဂိုလ်လို့ကိုဆိုနိုင်လို့ရတယ်ဆိုရပါဘူးဒါဖြင့်ပုဂ္ဂိုလ်တ attva ဆိုတာဒီဝိညာဉ်မှတပါးကိုပုဂ္ဂိုလ်တ attva ဆိုရရှိရလားမရှိပါဘူးဝိညာဉ်မှတပါးလည်းပုဂ္ဂိုလ်တ attva ဆိုရမရှိဘူးမှန်ပါဘူးခန္ဓာ၅ပါးမှတပါးကိုလည်းဘာတော့ပုဂ္ဂိုလ်တ attva ဆိုရရှိရလားမရှိပါဘူးဓာနုရတာမဲတော့နုရတာဆိုရမရှိပါဘူးခင်ဗျာပုဂ္ဂိုလ်တ attva တွေပြောင်းမနေဘူးလားပြောင်းနေတော့ဒါဖြင့်ကွာနုရတာ မဲလီကားသလို့ဆိုလို့ရှိရင်အခုနားရံပေါ်တဲ့ခန္ဓာ၅ပါးမှတပါးတခြားသောတရားကိုလည်းပုဂ္ဂိုလ်တ attva လို့ဆိုမလားလို့မေးပြန်တာပဲဘယ်နဲ့ဖြေလဲမဆိုနိုင်ဘူးဒါပြန်ကွာခန္ဓာ၅ပါးအပေါင်းကိုပုဂ္ဂိုလ်တ attva ဆိုမလားလို့မေးပြန်တယ်မဆိုနိုင်ဘူးဒါပြန်ခန္ဓာ၅ပါးမှတခြားသောတရားကိုကောမင်းပုဂ္ဂိုလ်တ attva ဆိုမလားလို့မေးပြန်တယ်မဆိုနိုင်ဘူးကြည်စားပုဂ္ဂိုလ်သေးပုဂ္ဂိုလ်တ attva မရှိလို့ သေရင်ဖြစ်သေးသလားဆိုတော့ရှင်းမသွားသေးဘူးမဖြစ်တော့ဘူးဆိုတော့ရှင်းပါဘူးဘုရားတော်ကငကောမပါရာကြီးမဟုတ်လားဗျမှန်ပါပါအဲ့တော့အခုတော့ရှင်းမသွားသေးဘူးလားရှင်းပါဘူးအဲ့ဒီလည်းရှင်းသွားတော့မှအဲအနုရဒဒီကြတာသရဝံတည်ပြီးလို့သူဘုရားသခင်ကရုဏာရဲကြီးဟောပြီငါသေးသေးချာချာဟောမယ်ကွာတဲ့မင်းဒီကားလို့ဆိုလို့ရှိရင် ခန္ဓာ၅ပါးကိုလည်းပုဂ္ဂိုလ်တ attva ဆိုစရာမဟုတ်ခန္ဓာ၅ပါးမှာတပါးလည်းပုဂ္ဂိုလ်တ attva ရှိရလားမရှိပါဘူးမရှိတော့ဘူးတဲ့မင်းတွေကလည်းတ attva တည်းဖြစ်သေးသလားလို့မေးရင်မနဲ့ဖြေမလို့လို့ဆိုတော့ရှိရင်ဖြင့်ဘယ်လိုမှဖြေကြမရှိပါဘူးတ attva မရှိလို့သဘောကျဒီဓမ္မတွေနဲ့တ attva သိရင်ပုဂ္ဂိုလ်တ attva သိရင်ယောက်ျားသိရင်နောက်ပါဖြစ်သေးတယ်လို့မေးလို့ရှိရင်မနဲ့ဖြေကြမယ် သူစရာငါဘောမှာပုဂ္ဂိုလ်သတ္တဝါမရှိဘဲနဲ့မှန်ပါပါအဲမသတ္တဝါတွေမဖြစ်တော့ဘူးလားမင်းရောဖြစ်ကြပါဘူးဘယ်နဲ့ကြောင့်မလို့တာတော့ငါဘောမရှိလို့ငါဘောမှာခန္ဓာရှိတာကိုဗျာပုဂ္ဂိုလ်သတ္တဝါတွေဖြစ်ကြည့်တယ်မဖြစ်ကြည့်တယ်လဲလား ဖြည့်စရာမလိုပါဘူးကိုသတ္တဝါမှငကောပါကြရသတ္တဝါသေးလို့ရှင်မဖြစ်တော့ဘူးတခါတလေလည်းဖြစ်သေးတယ်ဆိုတဲ့သဘောမျိုးကိုယူနိုင်ရလားဘာလို့လို့တော့ပုဂ္ဂိုလ်သတ္တဝါမရှိလို့ဆိုတော့ဩဒါဖြင့် ဘာရှိပါလိမ့်မလို့လို့မေးဖို့တခါပေါ်မလာဘူးလားအင်းကြားတဲ့ခန္ဓာလေးဖြစ်တော့ခန္ဓာလေးကဘာသက်စာလဲကြားပြီးဒီခါလာဆွဲလန်းတာလေးကြည့်လိုက်တာဆွဲလန်းတဲ့ခန္ဓာလေးမပေါ်ဘူးဒါလေးကလည်းဘာသက်စာအင်းဆွဲလန်းတာလေးချုပ်သွားတော့နောက်အင်းကြားပြီးနှစ်သက်တာလေးချုပ်နှစ်သက်တာချုပ်ပြီးဆွဲလန်းတာလေးပေါ်လာပြန်တော့လေဒုက္ခပေါ်တာပဲဆွဲလန်းတာလေးချုပ်သွားတော့ ခန္ဓာဒုက္ခချုပ်တယ်လေခန္ဓာဒုက္ခသစ္စာမဟုတ်လားဒါရင်ဒုက္ခသစ္စာဖြစ်ဖြစ်ဒုက္ခသစ္စာချုပ်တာပဲကဲနှုတ်ရတာတဲ့မင်းဒိဋ္ဌိတွေကဘာမင်းတွေကလို့ဆိုရင်တသက်လုံးတာမင်းမှတ်တော့ဆိုပြီးဘုရားကအဖြေပေးလိုက်မင်းတို့တကူလုံးမှာနိဗ္ဗာန်မရမချင်းဒုက္ခဖြစ်ဒုက္ခချုပ်တာပဲရှိတယ်လို့မင်းတွေတွေချာချာမှာမှန်ပါပါဘုရားတပည့်ကြဘယ်လိုခိုင်းပါလဲဒုက္ခဖြစ်ဒုက္ခချုပ်တာပဲခိုင်းပါဒါဖြင့် ဒုက္ခဖြစ်တာကဒုက္ခသစ္စာရှင်းမလားဒုက္ခချုပ်တာကနိရောဓသစ္စာမဆမ်းပါဘူးမဆမ်းပါဘူးပါတယ်တော့ဒုက္ခဖြစ်တာကဒုက္ခသစ္စာဒုက္ခဖြစ်တာကဒုက္ခသစ္စာဒုက္ခချုပ်သွားတာကနိရောဓသစ္စာအာဒုက္ခဖြစ်ခြင်းအကြောင်းကသမုဒယသစ္စာအဲဒုက္ခချုပ်ခြင်းအကြောင်းကမိဂသစ္စာမိဂသစ္စာဒါပဲရှိမှန်ပါပါတော့ဖြစ်တာကခမရတော့ခန္ဓာကြီးဖြစ်ပေါ်လာရင်ဘာသစ္စာလဲဒုက္ခသစ္စာအာဒါရင်းမဖြစ်တော့ဘူးရှင်မနဲ့ဆိုကြ အဲဒီခန္ဓာကြီးကအဲဒုက္ခသစ္စာဖြစ်လာတာဘုရုကြောင့်ပါလေ။အဲသမှုရိယကြောင့်ဆိုတော့ပြိဿသမုပ္ပါကြောင့်ပေါ့ဗျာ။သဘောကျလား။အဲဒီခန္ဓာကြီးချုပ်သွားတာလည်းဘယ်နဲ့ကြောင့်ပါလေ။မဂ္ဂသစ္စာအထုတ်လိုက်လို့ချုပ်သွားတာ။ဒုက္ခမောင်ကျေနပ်ပါလား။ကျေနပ်ပါလား။ဒါပြန်ဒကာဓမ္မတို့သန္တာမှာအခုဆက်သွယ်ပြီးပြောလိုက်တော့ဒီလိုလုံးမှာ နိဗ္ဗာန်မရသေးတွေ့ကာလပတ်လုံးဒုက္ခဖြစ်ဒုက္ခဖြစ်နေမှာပဲဒုက္ခဖြစ်ပြီးဒုက္ခချုပ်နေမှာပဲရှိမှာပဲနိဗ္ဗာန်ရောက်သွားတဲ့ပုဂ္ဂိုလ်ကြတော့ဒုက္ခဖြစ်ပြီးဒီကာလနောက်ဒုက္ခချုပ်သွားချုပ်သွားပြီးနောက်ဒုက္ခအဖြစ်မလာဘူးသဘောကျနောက်ဒုက္ခမလာပါဘူးအဖြစ်မလာတော့ဒုက္ခချုပ်ပြီးပြီးတော့တာပဲသဘောကျဟုတ်လားဒါဖြင့်ခန္ဓာကိုယ်တသောင်းတရားလုံးချွတ်တို့ခင်ဗျားတို့မှာ ဘယ်လိုများနေခဲ့ရတယ်ဆိုတော့ကိုယ့်အဖြစ်ကိုကိုပေါ်ရောပေါ့ဗျာဘယ်လိုများနေခဲ့ကြဒုက္ခဖြစ်တယ်ဒုက္ခချုပ်တယ်နောက်တစ်ခါဘာဖြစ်နေဗျာသို့တော့ဒုက္ခကအဖြစ်ကရည်လိုက်နေတော့အဲ့ဒီဖြစ်တာပဲချုပ်တယ် လုံးဝချိတ်သွားတာကိုတခါမှမလာခဲ့ဘူးလာခဲ့ရလားအဲ့တော့ကျတဲ့တန်တရားထဲမှာဒုက္ခဆက်လဲဖြစ်ဒုက္ခပြက်ဒုက္ခလဲနေတယ်ဆိုကြစို့ဘယ်နဲ့ဆိုကြဖြစ်ဒုက္ခပြက်ဒုက္ခလဲနေပါဗျာအင်းဖြစ်ရတဲ့ဒုက္ခရယ်ပြက်ပြက်ဆုံးရတဲ့ဒုက္ခရယ်ဒါပဲတတန်တရားလုံးလဲနေတယ်အင်းအခုလဲဒကာဓမ္မတွေအင်းဘယ်လိုများခန္ဓာကြီးလဲနေပါလိမ့်မလို့စဉ်းစားစမ်း ဖြစ်ဒုက္ခဖြစ်ဒုက္ခအင်းဖြစ်တဲ့ဒုက္ခညာနဲ့ကြည့်လိုက်တဲ့အခါဖြစ်တဲ့ဒုက္ခတွေးလိုက်ပြက်တဲ့ဒုက္ခကိုတွေးလိုက်အဲနောက်တစ်ခါကြည့်ပြန်ရောဖြစ်တဲ့ဒုက္ခနဲ့ဖြစ်တဲ့ဒုက္ခဒါပဲလေတွေးနေတော့ဩဘာတွေများပါလိမ့်မလို့စဉ်းစားလိုက်တဲ့အခါဒုက္ခဆက်ရကြီးမပြတ်လီနေတာပဲရှင်းမလားရှင်းပါဘာများလဲလဲနေပါလိမ့်ဒုက္ခဆက်ရမပြတ်လဲနေတယ်လို့ညာထဲမှာမြင်ရမယ်အဲ့ဒါဝိပဿနာရှုတဲ့ပုဂ္ဂိုလ်မှာ ဖြစ်တာလည်းမြင်မှာပဲပြက်တာလည်းမြင်ပြက်ခြင်းဖြစ်တာမြင်တော့ဩဒါလည်းဖြစ်တယ်ဒုက္ခသစ္စာပဲမဆွလိုက်ဘူးဆွလိုက်ပါဘူးဖြစ်တာလည်းခန္ဓာဖြစ်လာတော့ခန္ဓာကသံဃိတိတာပြင်ယူပါတဲ့ခန္ဓာပြီးဒုက္ခဆိုတော့ဥက္ကမဘာတွေးကြလို့သေးတယ်မလိုပါဘူးဗျာဘာသစ္စာပေါ်လာတာဒုက္ခသစ္စာပဲပေါ်ပါလားဗျာဖြစ်တာလည်းဒုက္ခသစ္စာဖြစ်တာလေးပြောက်သွားပြန်တော့ဒုက္ခသစ္စာဖြစ်တဲ့ဒုက္ခသစ္စာပဲနောက်တစ်ခါဖြစ်ပြန်တော့ဖြစ်တဲ့ဒုက္ခသစ္စာနောက်တစ်ခါပြတ်သွားပြန်တော့ဖြစ်တဲ့ဒုက္ခဒါဖြင့်ဖြစ်ဒုက္ခပြတ်ဒုက္ခပေါ့မှန်ပါပါ ဖြစ်တော့အခုဘယ်လိုနေကြရတော့ဖြစ်တော့ကဖြစ်တော့နေပါနောက်ကဘယ်လိုနေကြရတော့အဲဖြစ်တော့ကဖြစ်တော့ကမှဇာမသိအောင်ဇာသိအောင်မလုံးနိုင်ကြရင်ရှေ့ဘာများဖြစ်အောင်မလို့ဖြစ်တော့ကဖြစ်တော့ကမကြောက်ဘူးအဲနော်ပုဂ္ဂိုလ်သတ္တဝါပါသေးလားဒီလိုသစ္စာညာဆိုင်သွားတော့မှဩတို့ဒီကားလို့ဆက်လက်ရှင်းဖြင့်တတန်တရားလုံးရော အခုရောဖြစ်ဒုက္ခပြဒုက္ခနဲ့ပဲအဖို့လုံနေရတယ် ဘယ်တော့မှကောင်းွက်ဆိုတာမပါပါဘူးသဘောကျကောင်းွက်ဆိုတာသေချာကြီးဘယ်စိတ်ဖြစ်ပြီးဘယ်စိတ်ပြတ်သွားပြန်လဲဆိုတော့ဖြစ်ဒုက္ခပြတ်ဒုက္ခပဲဘယ်ရုပ်ဖြစ်ပြီးဘယ်ရုပ်ပြတ်တယ်ဆိုတော့အဲခုမှဘယ်တန်းဒုက္ခရှာမလို့မရှိပါဘူးမရှိတော့တသံတရားလုံးကျတော့ဘယ်လိုနေကြရပါလိမ့်မလို့ဖြစ်ဒုက္ခပြတ်ဒုက္ခလည်းပဲနေရပါဘူးရှင်လည်းဒီဖြစ်ဒုက္ခပြတ်ဒုက္ခကိုစခန်းပတ်တဲ့ စကမ်းသတ်ပေးနိုင်တဲ့ဆရာရှိကနေယူပြီးစကမ်းသတ်တဲ့အလုပ်ကိုမလုပ်သေးရင်ဘာနဲ့နေရမလဲပေါ်ကြဒါဖြင့်ဇတ်သိမ်းကြစို့ဖြစ်ဒုက္ခပြဒုက္ခဇတ်သိမ်းကြဘယ်လိုဆိုရဖြစ်ဒုက္ခပြဒုက္ခဇတ်သိမ်းကြပါစို့ဒကာရမတို့ ဥက္ကမောဘာတာဝန်ယူလုံးဆရာဘုန်းကြီးဖြစ်ဒုက္ခပြဒုက္ခဇတ်သိမ့်ဖို့တာဝန်ယူတော့ဘူးဒကာရမတို့ဘုန်းကြီးကယူတာကတော့ခမည်းတော်ကညာထဲမှာဘုန်းကြီးပြောတဲ့အတိုင်းထင်းလာလို့ရှိရင် ဖြင့်ဒါဇတ်သိမ့်မှာပဲခမည်းတော်ကခန္ဓာကိုကြည့်ပါစိတ်ဖြင့်စိတ်တစ်လုံးနဲ့ကြည့်ဝိညာဉ်နဲ့ခန္ဓာတစ်လုံးနဲ့ကြည့်ဝေဒနာဖြင့်ဝေဒနာခန္ဓာတစ်လုံးနဲ့ကြည့်ကြည့်ကျင်တာကြည့်ပါနာဖြစ်ဒုက္ခပြဒုက္ခကိုမမြင်မြင်အောင်ကြည့်ပါမှန်ပါ ဖြစ်တာလေးမြန်လို့ဒုက္ခသစ္စာပဲပြက်တာလေးမြန်မြန်ဒုက္ခသစ္စာဖြစ်တာလေးမြန်မြန်ဒုက္ခသစ္စာပြက်တာလေးမြန်မြန်ဒုက္ခသစ္စာအဲဒုက္ခသစ္စာကြီးမြန်ပြီးဒီကလာနေတော့ဩဒါယထဗုဒ္ဓဉာဏ်ရပြီဒုက္ခမောင်ပါတယ်ယထဗုဒ္ဓဉာဏ်ရပါပြီယထဗုဒ္ဓဉာဏ်ရတာပေါ့ဗျာသစ္စာအနုလောမိကဉာဏ်ကြီးပဲဥစ္စာနော်သစ္စာနဲ့လျော်တဲ့ဉာဏ်ကြီးရထားတာပဲသိကြပါလားသိပါပါကဲဥက္ကမောင်ရဆက်ရှိပါအောင်ဥစ္စာရင်တို့ဆက်ရှိပါအောင်ဆိုတော့ ဒီဒုက္ခကြီးဖြစ်ဒုက္ခဖြစ်ဒုက္ခကြီးမြင်နေရတော့မုန်းတာမှာပေါ့ဗျာမုန်းဝေဘူးလားအဲညာတက်လာပြီဒကာဓမ္မတို့ကြည့်ရတာတော့ဒါပဲနော်တို့တော့ကြည့်ပါမများလို့ဥက္ကမဘာဖြစ်လဲမုန်းတာပါဗျာအဲဒါဒီကိုကမုန်းရတော့မုန်းတာလားကြည့်ပါများလို့မုန်းကြည့်ပါများကဲမုန်းပေမဲ့လည်းဆရာဘုန်းကြီးကဆက်ကြည့်ဆက်ကြည့်ဆက်ကြည့်ဒကာဓမ္မတွေမုန်းတာခင်ဗျားတို့မုန်းတာကကိလေသာကောင်မမုန်းသေးဘူးမုန်းရောင်ပဲရှိသေးတယ် ကိလေသာကောင်မုန်းရင်ဆုံးရမှာကိုဗျာအဲ့တော့ဆက်ရှိပါအောင်ဆက်ရှိပါအောင်ဆိုပြီးဆရာဘုန်းကြီးကသတိပေးလိုက်ပါတယ်သတိပေးလိုက်တော့ဒကာဓမ္မတွေကဆက်ရှိတော့ဩဖြစ်တာလေဒုက္ခပဲပြတ်တာလေဒုက္ခမှာဒုက္ခမှာတပါးကြောင်းဝင်ရဒုက္ခကိုမရှိပါလားဆိုတော့ ဒုက္ခပိုင်းခြားလားဒုက္ခပိုင်းပိုင်းနေနေသိလားမသိပဲဘူးလားဒုက္ခပိုင်းပိုင်းနေနေသိလားတော့ဩဖြစ်တဲ့ဒုက္ခရပြက်တဲ့ဒုက္ခရကြားတယ်လည်းအချမ်းမရှိဘူးဒုက္ခချောင်းဝင်သေးရလားမဝင်ပါဘူးဗျာဒါပြန်ဒုက္ခသက်သက်ဒုက္ခမရောမရှဲဆိုတော့ဒုက္ခကိုပိုင်ပိုင်နေနေသိပြီမသိသေးဘူးလားဒုက္ခပိုင်ပိုင်နေနေသိတယ်ဖြတ်ဆိုမညံဝင်လာတာမကင်၈ပါးဝင်လာပြီပေါ့ဗျာ ဟောဒုက္ခသစ္စာကိုမက္ခသစ္စာနဲ့ပိုင်ပိုင်နေနေသိတော့မက္ခင်ချက်ပါဝင်မလာဘူးဝင်လာရင်လည်းတပြိုင်နက်တည်းခொနကပိုင်ပိုင်နေနေသိတဲ့ဒုက္ခတွေဖြတ်ကနေဆိုရင်တခါတက်ရှင်မြတ်ဇတ်သိမ့်လိုက်တယ်လို့ဘာမှမရှိတော့ဘူးချုပ်သွားတယ် တဘောကြချုပ်သွားတဲ့အခါကျလို့ရှိရင်ဖြင့်ဥက္ကမောင်ကြီးမကင်ကဘာမြင်နေတော့ဒုက္ခချုပ်တာမြင်နေတာမှန်ပါပါဟာဒုက္ခမရှိဘူးဒုက္ခမရှိဘူးတော့ तू မသိပဲဘူးလေသိပါပါငါကတော့ဖြစ်ဒုက္ခဖြစ်ဒုက္ခတွေ तू တွေးနေတာဟုတ်အဲ့ဒါတွေမုန်းနေတာကိုအခုတေချာစဉ်းစားပြီးဒီကလာမဲ့လည်းဝင်လာရအောင်လိုချင်တဲ့စိတ်လုံးဝမှမရှိဘူးဒီဥစ္စာကြီးကဒုက္ခသစ္စာအစစ်ပဲလို့လေဆုံးမြတ်ကြတဲ့ချပါရောဖြစ်ဒုက္ခဖြစ်ဒုက္ခတွေရှင်းနာမှာဖြတ်ခနဲ့ပြောက်ပြောက်သွားတော့အဲ့ဒါ ဥက္ကမောင်ကဖြစ်စေဥပါဒင်ကဖြစ်စေဒကတိကဖြစ်စေကိုမျက်စိဖြစ်စေအော်ဒါဒုက္ခမရှိတော့ပါဘူးလို့ဆိုတာမသိပဲဘူးဘာလို့ကြည်ရင်မတပြောက်သွားကြည်ရင်မတပြောက်သွားတော့ဒုက္ခမရှိတာကဘာသစ္စာဆိုကြမလဲအဲမရှိကြောင်းကောင်းကောင်းသိတာကဟောတော့မတော်တာဗန်တီးပြီမက်ပြီးဖိုလာရပဲအကလီကောတာဘုန်းကြီးဟောကြမလို့ပါဘူးအဲဒီလိုတည်သွားတော့ကိုဒကာရမတို့ဒုက္ခချုပ်အောင်ကြည့်ရလိမ့်မယ် မကြည့်ရပဲဘူးလားအဲ့ဒီကဲဆိုကြည့်တော့ဒုက္ခလည်းချုပ်သွားရဒုက္ခနိရောဓနိဗ္ဗာန်မလားဘူးလားဒုက္ခနိရောဓနဲ့နိဗ္ဗာန်ဆိုဖြင့်ဒိဋ္ဌိဝိသေကိစ္စနိရောဓလည်းနိဗ္ဗာန်ပဲသောတာပန်ဤနိဗ္ဗာန်ပေါ့ဗျာရဟန္တာဤနိဗ္ဗာန်တော့မဟုတ်သေးဘူးဒိဋ္ဌိဝိသေသနိရောဓနိဗ္ဗာန်ဆိုတော့တဏှာနိရောဓနိဗ္ဗာန်ပဲဒါကဒါပေမဲ့နိဗ္ဗာန်ဘယ်နှချက်ရသလဲနှစ်ချက်ရ ဒုက္ခနိရောဓနိဗ္ဗာန်အဲဝိသိဒိဋ္ဌိဝိသိစာနိရောဓနိဗ္ဗာန်အဲဒါသောတာပန်ပုဂ္ဂိုလ်မှာနိဗ္ဗာန်နှစ်ချက်ရခန္ဓာချုပ်တဲ့နိဗ္ဗာန်ကိလေသာချုပ်တဲ့နိဗ္ဗာန်နိဗ္ဗာန်ရတော့ဘုဒီပုဂ္ဂိုလ်ပဲလေးပါးကပိတ်ဘာဖြစ်လို့ပိတ်တုံးဆိုတော့ကိလေသာနိရောဓကြောင့်ပိတ်သွားမှန်ပါပါဘာဖြစ်လို့ပိတ်သွားပါလဲကိလေသာနိရောဓအဲကိလေသာနိရောဓဆိုပြန်အပေကြွစေတဲ့လောဘဒေါသမောဟတွေလည်းကိလေသာနိရောဓဖြစ်သွားတယ်အပေမျိုးစစ်ဖြစ်တဲ့ဒိဋ္ဌိဝိသိစာလည်းနိရောဓဖြစ်တယ် အပေကိုရစေတတ်တဲ့ခေါင်းကလောဘဒေါသမောဟတွေကနိရောဓမဖြစ်သေးဘူးလားအဝိဇ္ဇာတွေကဖြစ်ပါတယ်အဲသူ့မှာအဝိဇ္ဇာတော့ရှိတယ်ရှိတယ်ရှိရင်အပေကျော်တဲ့အဝိဇ္ဇာမရှိပါဘူးအပေကျော်တဲ့လောဘအပေကျော်တဲ့ဒေါသမရှိပါဘူးဆိုတော့ဩဒါဖြင့်ဒကာရမတို့ပထမနိဗ္ဗာန်သူပိုင်သွားပြီတပည့်ကြလား ဒါဖြင့်ဒုက္ခပြည့်ဒုက္ခပြတ်တာကခမရတို့မြင်အောင်ရှိဖို့ခမရတို့အေးနိဗ္ဗာန်အလိုလိုပေါ်လာရင်ဒုက္ခပြည့်တာဒုက္ခပြတ်တာကိုဒါခမရတို့ကဒုက္ခပြတ်တာနဲ့ဒုက္ခပြတ်တာမှတော့ဘာမှမရှိဘူးဆိုတာကိုမြင်တိုင်းမြင်တိုင်းသုံးပြချက်ချပြီးဒီကာလခမရတို့ကြည့်နေဖို့ရေးတာခမရတို့အေးအဲ့တော့တကယ်ခမရတို့ညံနေမှာတကယ်ပိုင်းလာရင်ဖျားဆိုဒုက္ခဖြစ်တယ်ဒုက္ခပြတ်တယ်ချုပ်သွားမှာပဲချုပ်သွားရင်ဒုက္ခနေ အဲအဖြစ်ဒုက္ခအဖြစ်ဒုက္ခချုပ်သွားတော့ကိုခန္ဓာနိရောဓနိဗ္ဗာန်အဲဒိဋ္ဌိနိရောဓဝိသိကိစ္စနိရောဓနိဗ္ဗာန်ဖြစ်သွားတော့ကိုဒါသောတာပန်တည်တယ်လို့ခေါ်ရတယ်ရေးမိဗလားအဲဘာများလို့သေးတယ်အဲလိုအနုရာဓကိုဒီလိုတရားဟောပြီးတော့မှအနုရာဓမဲလိုက်တယ်ဟဲ့ ပုဂ္ဂိုလ်သတ္တဝါသိရင်ဖြစ်သေးသလားလို့မေးတော့ဖြေရမရှိဘူးမှန်ပါပါပုဂ္ဂိုလ်သတ္တဝါသိရင်မဖြစ်တော့ဘူးလားမေးပြန်တော့ဖြစ်ရပါပါအဲပုဂ္ဂိုလ်သတ္တဝါသိရင်ဖြစ်ကြည့်တယ်လားမဖြစ်ကြည့်တယ်လားပုဂ္ဂိုလ်သတ္တဝါသိရင်လုံးဝမဖြစ်ဘူးတခါတလေဖြစ်သေးတယ်ဆိုတဲ့အိဗယ်လားအဲမင်းဒီလိုခုသိသွားတဲ့အခါကျတော့မင်းဘာရင်လေးကြာရှိသေးတယ်ဆိုတော့မှဒိဋ္ဌိဝိဒိဋ္ဌာဆင့်သွားပြီးတဲ့အဖြေကိုသူရတော့မှာပဲတဲ့ ခုနကရင်အေးသွားဆိုသူဘာသောရပန်ထိသွားတယ်သဘောကျကဲရှင်းရပြီကဲယနေ့ဒီရင်တော်ကြစို့